ဒီနေ့2020ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြနေ့ညနေ9:00နာရီချိန်ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း89တို့ဘုန်းကြီးတို့ပညာကျင့်စဉ်ပိုင်းပြောနေပါတယ်အဲ့ဒါတော့ဓမ္မနုပဒနာပေါ့အဲ့ဒီဓမ္မနုပဒနာပိုင်းမှာလည်း နိဝရဏရှုမှတ်တဲ့နည်းပြောတော့နိဝရဏရှုမှတ်တဲ့နည်းနဲ့ဘုန်းကြီးတို့အဲဒီနိဝရဏရှုမှတ်တဲ့နည်းနဲ့ဆက်ဆက်နေနဲ့အရိယဝါဒတရား10ပါးဆိုဒါဘုန်းကြီးတို့ပြောဟောနေပါတယ်အဲဒီရိယဝါဒတရား10ပါးရှိတာတွေကတချို့ရိယဝါဒတရားတွေတော့ပြီးကုန်ပါပြီပေါ့နော်ဒါမှမဟုတ်ဒီမှာရှင်းအောင်ဆက်မိအောင်အရိယဝါဒတရားလေးတွေပြန်ပြောမယ်နော်ဓမ္မဆုံး အရိယဝါဒဆိုတာကအရိယသူတော်ကောင်းတွေဖះဆိုင်အရိယသူတော်ကောင်းတွေဟာတသက်လုံးဒီတရားတွေနဲ့နေသွားကြတာဒါကြောင့်အရိယဝါဒခေါ်တော့ရှိရှိရဖះယဟန္တာဆိုင်အရိယပုဂ္ဂိုလ်တွေလည်းဒီအရိယဝါဒတရား၁၀ပါးနဲ့နေသွားတော်မူကြတယ်အခုခေတ်နော်ဗုဒ္ဓဂေါရမရဲ့တိပိသာသာဝကတွေ အဲ့ဒီမှာလည်းဖေယရဟန္တာစာရည်တဲ့ပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေလည်းဒီရိယဝတ္တတရား7ပါးနဲ့နေထိုင်သွားကြတယ်။နောင်ကာလမှာပွင့်တော်မူမဲ့အရိယာအရိမတရားဖေယစာရည်တဲ့မြတ်စွာဘုရားအရိယာသူအရိယာသူတော်ကောင်းတွေလည်းဒီတရားနဲ့ပဲနေသွားကြမှာ။အဲကြောင့်ဒီတရားအလွန်အရေးကြီးပါတယ်။အရေးကြီးတဲ့အတွက်ဘုန်းကြီးတို့လေ့လာသင်တယ်လေ့လာပြီးတော့ကျင့်သုံးနိုင်ပါတယ်။ရိယဝတ္တတရား7ပါးဆိုနံပါတ်1ဧကာရခော တတိတစ်ခုအဆောင်လျှောက်ခိုင်မှရှိရမယ်ကိုပဲကမ္ဘာထမဲ့ရှုရှုတတိမြဲနေအောင်ရှုမှရတယ်နော်ဒါတွေဘုန်းကြီးတို့ရှင်နုလို့တော်ရှင်မြတ်ကြီးကလည်းသူ့ရဲ့ကြီးမြတ်သောအကျံ၈ပါးထဲမှာလည်းဒါလည်းပြောတယ်အတူတူပဲအရိယာအခုအားအတူတူပဲနော်မိမိတဏ္ဍာမှာကိလေသာအန္တရာယ်တွေဝင်ရောက်မလာနဲ့ဟောတတိအဆောက်အအုံထိမ့်သိမ်းနေနေခိုင်ခိုင်မာမာ ဆွဲအောင်မြဲအောင်လုပ်ရတော့ဗောလေဘာကပ္ပထာမဲ့အာထုအတော့တတိဆွဲမြဲသွားပြီဆိုရင်တော့ခုနကကိလေသာတွေနိဝေနတွေဝင်မလာနိုင်ဘူးပေါ့နံပါတ်1ကကြပါလေမိယာ၄ပါးရှိရမယ်ဒါတွေလည်းဘုန်းကြီးတို့ပြောခဲ့ပါတယ်မိယာ၄ပါးမိယာ၄ပါးနဲ့လည်းပြည့်စုံနေရင် ရှေ့ရှေ့သူတို့ကောင်းနေလို့အစာအုပ်နေပေါ့မိဝဲတင်တာတွေမိဝဲတဲ့တိခါရတာတွေဘေးရနေတွေမရှိရနေရာတွေရှောင်ကျင်ရတာတွေဒါမျိုးတွေပေါ့ကိုယ်စိတ်ထဲမှာမကောင်းတဲ့အတွေ့အကြုံလာတွေပယ်ရတာတွေဒါတွေပြောပါတယ်မိရလေးပါနောက်အစိုးတရား၅ပါးပယ်ရမယ်တရားထုတ်ပြီဆိုရင်ကိုယ့်ရဲ့တဏ္ဍာမှာနိဝရဏတရားပေါ့နော်နိဝရဏတရားတွေကတေချာဘောဝင်တယ်အထုတ်ကစားဆိုပို့ဆိုးတယ်ကာမိသနာနိဝရဏ ตาယုံသမီးယုံပစ္စည်းယုံအပြောအာယုံပေါ့ဒါတွေကပြန်ဝင်တယ်ကိုနှစ်သက်လို့သွားကြည့်မယ်အခုခေတ်ဆို Facebook တို့တရင်တို့ဒါတွေသွားဖတ်မိကြည့်မိပြန်ဝင်လာမယ်ဒီအတွေ့တွေနော်ဒါတွေလည်းတတိထားအဲ့ဒါကာမေဆန္ဒနိဝရဏခေါ်တယ်။ဗျာပါဒနိဝရဏဒါတွေလည်းဝင်ပါတယ်။စိတ်ဆိုစိတ်ပြညှိငွေတာ။နော်ဗျာပါဒနိဝရဏဌိနမေဒနိဝရဏအချင်းမှုငိုင်မှုတရားမှန်နေတော်တော်ခက်တယ်တရားတွေမဝင်အောင်လုပ်ဖို့ ရှေးရှေးသူတို့အရိယသူတို့ကောင်းကြီးကတော့ဒါတွေပယ်သွားအောင်နိုင်ထုံနိုင်တော့ပေါ့နော်ပြီးတော့ကဌိနာမိတာပြီးတော့ဩဒိသကေကုသနိဝနာစိတ်ကပြန့်လွင်တာပဲထွက်နေတာပဲပြီးတော့လည်းပူပန်မှုတွေလည်းဝင်တာပဲဒါကိုဩဒိသကေဒါတွေလည်းဖြစ်တာပြီးတော့ယုံမတန်စရာတွေတရားကမရလာဘူးဆိုယုံမတန်စရာတွေအကုန်ဝင်လာတာဒါတွေလည်းဖြစ်တာအဲ့ဒါတွေကိုဘုန်းကြီးတို့ရှုမှတ်တဲ့နည်းတွေ အဓိကကတော့ဒီ၅ပါးကိုအဓိကထားပြောတာပါပြီးတော့တတိတံပစင်ညာနဲ့လည်းပြည့်စုံရမယ်ဆိုတော့ဒါတော့အင်းဒီ6ပါးနဲ့ပတ်သက်ပြီးတော့ကိုယ်စိတ်ထဲမှာဝမ်းသာမှုလည်းမဖြစ်ဝမ်းနည်းမှုလည်းမဖြစ်အောင်ဒီအာယုလေးပေါ်မှာပဲအတိလေးကတ်ထားအောင်ကတ်ကြည့်နေဝမ်းသာတာလည်းမဖြစ်ဝမ်းနည်းစရာလည်းမဖြစ်ပဲနဲ့သိနေတဲ့သဘောလေးပေါ့အဲ့ဒါဟုတ်နောက်ဥပ္ပခါရှုပြီးနေနိုင်တယ်ပြောတာအဲ့လို အာယုံလေးမှာသိနေတဲ့သဘောမျိုးလေးနေနေအောင်ဘာလို့လဲတတိနဲ့ညံလို့တော့ပေါ့တတိနဲ့ညံနဲ့ရှုမှတ်ပြီးနေရမယ်အဲ့တော့အာယုံ6ပါးလို့ပြောသွားတာဉစီနာလေးကိုစိတ်ဆိုတဲ့ဒါရ6ပါးအာယုံ6ပါးမှာတွေ့လာသမျှအာယုံလေးပေါ့တတိတံပစညာနဲ့ထိမ့်သိမ့်ပြီးတော့ဝန်တောင်မှုမဖြစ်ဝန်နိုင်မှုမဖြစ်အောင်နေနိုင်ရမယ်ဒီအာယုံလေးကိုကသိပြီးတော့အတိလေးကပ်ပြီးနေနေအောင် သိုံလေးသိပြီးနေနိုင်ရမယ်သိုံလေးသိနေနိုင်တော့ဝမ်းသာမှုလည်းမဖြစ်တော့ဝမ်းနည်းမှုလည်းမဖြစ်တော့ဘူးအဲ့လိုပဲလို့နေရခုနပြောခဲ့ပြီတတိနဲ့ညာနဲ့နေရမယ်ဒါကိုပြောပါတယ်ဒါကိုဘုန်းကြီးတို့ဒီမှာချုပ်ပြောတာတတိတမစင်ညာနဲ့ပြည်စုံအခြင်းနံပါတ်5အတွေးဟောင်းအမြင်ဟောင်းများကိုဆုံးလို့ရအယူဆဟောင်းနေပေါ့ဗျာကိုယ့်ရဲ့စိတ်ထဲမှာဘုန်းကြီးတို့လည်းဖြစ်ပါတယ်ဒီဒီကမာကြီးတော်တော်များများတချို့လည်းရှောက်ပါတရားအထုတ်တဲ့နေရာပဲဖြစ်ဖြစ် အယူဆတွေးခေါ်မှာပဲဖြစ်ဖြစ်အတွေးဟောင်းမြင်ဟောင်းတွေရှိတယ်အဲ့ဒါတွေဆွန့်လွတ်ပြကိုအမှန်တိုင်းသိလားငါဒါတွေမဟုတ်ဘူးဒါတွေလုံတာမဟုတ်ဘူးဒါတွေပြောနေတာမဟုတ်ဒါတွေတွေးနေတာမဟုတ်ဒါတွေဆွန့်လွတ်ဖို့ပြောတာအဲ့ဒါရှေးတုန်းကအယူဆတွေးခေါ်တယ်ဒါနဲ့ပတ်သက်ဘုန်းကြီးတို့ကဒီဖះဟောထားတဲ့တရားလေးနဲ့ပြန်ပြောရပါဖះဟောတဲ့တရားလေးကဖះလဲဆိုတော့ တုတ်လေးပါဘုန်းကြီးတို့ခေါင်းစည်းလေးပေးတာတော့နော်အဲခေါင်းစည်းလေးတိုင်ဘုန်းကြီးတို့ပြောပါတုတ်ကတော့ဒီဂိဉ္ဒိဋ္ဌိကတုတ်ခေါ်တယ်နော်ဒိဋ္ဌိကအယူဆတွေနဲ့ပတ်သက်ပြီးတော့ပြောတဲ့တုတ်ပါပဲအဲ့ဒီတုတ်ထဲမှာဘဇုအဲ့ဒီတုတ်ကဘဇုကိုအကြောင်းပြုဟောတာလေဆိုတော့ဘုန်းကြီးတို့နာရမင်းတထေးကိုအကြောင်းပြုဟောတော့ဒါကြောင့်အရင်ဘက်ကနာရမင်းတထေးနဲ့ပတ်သက်လို့ဘုန်းကြီးတို့အကြောင်းအရာလေးဆက်ဆံမှုရှိသမျှပြောခဲ့ရတယ် ဒီအဲ့ဒီသုံးနဲ့ပတ်သက်ဒီနေ့စာပြောပါမယ်။မြတ်စွာဘုရားကတောတိမျိုးခဏအနာရပင်ကျောင်းတကာကြီးဆောက်လုပ်လူတန်းထားတဲ့ဇေရုံကျောင်းတိုင်မှာသတင်းသုံးနေတဲ့အချိန်နာရပင်တထေးကြီးဟာတရက်တရက်ကို၃ချိန်တော့မြတ်စွာဘုရားကြောင်းသွားတယ်မနေ့လည်းသွားတယ်နေ့လည်းလည်းသွားတယ်ညနေလည်းသွားတယ်နော်သွားတဲ့အခါမှာသူဟာဒမုဒကလက်ကြည့်တဲ့သွားမသွားဘူးတဲ့တကုတရားယူဆောင်သွားတယ် ဒါကြောင့်သူလာရင်ကိုရင်လေးတွေဒါမင်းငယ်လေးကတိတ်သဘောရှိသူကပါလူစရာတန်းစရာပါတော့ခလေးဆိုခလေးလိုက်လူတဲ့သဘောရှိတယ်နော်ရုပ်တကာကြီးတွေဓမ္မကြီးတွေတွေ့ရတတ်ပါတယ်ဟောတိရိစ္ဆာန်ပဲပြေလူပြေတွေ့ကြွေးခြင်းမွေးခြင်းနဲ့စိတ်လေးတွေရှိတာမျိုးလေဒီကကြီးအလိုပဲဘဇုတွေ့တွေ့ကြွေးခြင်းမွေးခြင်းနဲ့စိတ်ကသရတရားမေတ္တာတရားသိအကောင်အဲ့တော့သူသွားတဲ့နေ့လယ်ပိုင်းသွားတဲ့ချိန်ကြတော့ခါရင်းလို့ဆုံးကချိန်သွားတဲ့ ဆုံးစားပြီးမှသွားတဲ့သဘောရှိပါတယ်နေမုန်းတဲ့ချိန်လောက်မှကြောင်းသွားဆန္ဒရှိတယ်အဲသူကမနေ့ပိုင်းတစ်ချိန်အဲ့တော့သွားပြီပေါ့ဒီနေ့သုံးချိန်လောက်သွားတယ်အဲ့ဒီနေ့လယ်ပိုင်းချိန်သွားတဲ့သွားဖို့မြို့တွေကနေထွက်လာတယ်ထွက်လာတဲ့အခါကျဇေလွန်ကျောင်းပဲဥတီထွက်လာထွက်ရင်းနဲ့စဉ်းစားတယ်။အော်ဒီချိန်ဆိုရင်တော့တရားတဘာလေးကိန်းအောင်နေတဲ့ချိန်အဲအတုံးတော့ကတော့ပရိတန်လာနာလို့ခေါ်တယ် တပါးလည်းကိန်းအောင်နေတယ်ဆိုစာသုံးပေါ့ဗျာအဓိကဘာပြောကြင်တာလဲဆိုဘုရားကဒီချိန်မှာဆိုရင်ညဆိုရင်ဆွဆပြီးဇန်သမပဝင်စားနေတာလို့ဖလားသမပဝင်စားနေတာလို့ဤရောဒသမပဝင်စားနေတာလို့ဘုရားအဲ့လိုနေတာများတယ်အဲ့ဒါကိုပရိတန်လာနာလို့ခေါ်တယ်ပရိတန်လာနာပုံလေးကိုဘုန်းကြီးတို့ပရိယတခုတန်ငါတခုလီနာတခုပေါ့ဗျာပရိတန်လီနာနဲ့လာနာဖြစ်သွား အဲ့ဒီပฏิဆိုတာကအဲ့ဒီအာယုန်ကို ပြေးသွားနေတဲ့စိတ်ပေါ့လေအဲ့ဒီအာယုန်ကိုမသွားဘဲနဲ့ဒီလီနာအာယုန်တစ်ခုတည်းပုံမှာငြိမ်အောင်ထားလိုက်တာဒီနည်းအားပြောရင်တော့ခုနကပြောရင် ကမ္မဋ္ဌာန်းတစ်ခုနဲ့နေလိုက်တာပါပဲဇန်သမပဝင်စားနေမယ်ဖလားသမပဝင်စားနေမယ်သုံးဖို့နိရောသမပဝင်စားနေတဲ့သဘောကိုပရိသန္လာနာလို့ခေါ်ပါတယ်။ရောက်ဘုန်းကြီးတို့ဒီတရားထုတ်တယ်ဆိုတာအဲ့ဒီသဘောပဲ စိတ်ကလေဒီမကြီးတို့ဘုန်းကြီးတို့စိတ်လွတ်ထားခြင်းရင်ဘာဖြစ်လဲထွက်နာပဲတွေးနာပဲနော်အတွေးတွေတခုတခုတခုမပြဝင်နေတာပဲနော်ဒီလိုမတွေးလက်စရာမြင်လာရင်အဲဒီမှာနှစ်သက်သဘောကျသွားပြန်ကြားလာရင်လည်းတခြင်းတန်ကောင်းကောင်းလေးဆိုနားထောင်ခြင်းပြန်ဟုတ်လားစားစရာလေးတွေအမွှေးနှံလေးတွေဆိုရင်လည်းစားခြင်းနဲ့စိတ်ပေါက်တယ်ရေမွေးလေးပါလေးဆိုသုံးခြင်းနဲ့စိတ်ပေါက်တယ်ဟောပစ္စည်းထူး စမ်းလေးစဲနဲ့အဲကံကျင်တွေးထိခြင်းနဲ့စိတ်လေးတွေပေါက်တော့အဲ့ဒီလို အာယုံနဲ့မတွေးရလဲစိတ်ကတော့တွေးနေတာပဲထူးထူးတွေးနေတာနော်တချို့ဆိုအတွေးရသိအာချင်းလာချင်းအဲ့တော့အဲ့ဒီလိုတွေးနေတဲ့ပြင်းနေတဲ့စိတ်ကူးတွေကိုအဲ့ဒီအာယုံတော့လိုက်မသွားရအောင်ဒါလိုကလည်းကပ္ပထတာတစ်ခုအာယုံမှာတည်အောင်လုပ်ရတယ်တတိမြင်အောင်လုပ်ရတယ်အဲ့ဒါပါပဲ အဲ့လိုလှုပ်လိုက်တဲ့ခါကျစိတ်ကလေးကကာမဒီကမ္မဋ္ဌာန်းအောင်တစ်ခုတည်းမှာဆွဲမြဲသွားပြီဆိုရင်အဲ့ဒီပုံမှာတီးနေတယ်ကိန်းနေတယ်ဒါကိုပြောတာပေါ့ဗျာစာသုံးနေနဲ့ပြောတော့ဘုန်းကြီးတို့လည်းအဲ့လိုလုံနိုင်တာပေါ့နော်ဘုရားတို့လိုတော့အကြာကြီးတီးနေမှာမဟုတ်ဘူးဘုန်းကြီးတို့ကလည်းဝင်လိုက်ထွက်လာဝင်လိုက်ထွက်လိုက်နေမှာပဲအဲ့ဒီခါကျတော့ကမ္မဋ္ဌာန်းအောင်ဒီကဆွဲအောင်မြောက်လေ့ကျင့်တော့လိုရတော့ပေါ့ဗျာလေ့ကျင့်လို့ရင်လို့ရင်တော့ရလာပါလိမ့်မယ်အဲ့တော့တတိယကဒါစဉ်းစားတယ်ဟော ဒီချောင်မြတ်စွာဘုရားနော်ဇန်သမပတွေဝင်စားနေတဲ့ချိန်ဖလတ်သမပတွေဝင်စားနေတဲ့ချိန်နိရောသမပဝင်စားနေတဲ့ချိန်ဖြစ်တယ်ဖះကိုသွားဖူးတွေ့လို့အချိန်မဟုတ်သေးပါဘူးတခါသူကတန်ဃာတွေလည်းကြည်ညိုတာပေါ့တန်ဃာတွေလည်းရင်းနေတာသူသဖြင့်ရှင်သာရိပုတ္တရာရှင်မြတ်ကြီးတို့တိုက်တိတ်ရင်းနေတယ်။ညတိတ်ရင်းနေတဲ့အခါကျဘာပြောလဲဆိုဟောဒီတော့ဖះ တမဘဝင်စားနေတဲ့ဆိုတော့လေရဟန်းတန်ဃာတွေဖူးတွေးဖို့သွားဆင်းတယ်။အော်ရဟန်းတန်ဃာတွေလည်းဒီချိန်ဆိုရင်လည်းကိုယ်ကမ္မဋ္ဌာန်းနဲ့ကိုယ်နှလုံးသွင်းပြီးတော့ကိန်းကောင်းနေကြတာဖြစ်တယ်။ဒီလိုစဉ်းစားပြီးအဲ့ချိန်မှာနောက်ခုလမှာအချိန်ကလည်းစောနေသေးတော့ဘာလို့လဲဆိုဘာသာရေးအကြောင်းနေပေါ့ဗျာ။အဲ့ဒီခေတ်ကတော့ provide တွေခေါ်တော့ပိတ်ဖြူတွေဝတ်ထားတဲ့ပုံပေါ်။အဲ့ဒီဘာသာကြားရကြားပြီးပေါ်နေတာ။ဘုရားမပေါ်ရင်ပေါ်နေ။သူတို့ကတော့ဟို သိပြပိုက်ကြီးဆိုတာကြားဝါရှင်သာရိပုတ္တရာတို့ရဲ့အစာဆုံးတဲ့အဲ့ဒီဘာသာကြားမှာဝင်သွားတာသူတို့အဖွဲ့တွေရောက်သွားတာအဲ့ဒီအဖွဲ့တွေကဘာလဲဆိုသူတို့တွေသိစီဒီပြပိုက်တွေဖွဲ့ပေါ့လေသူတို့အဖွဲ့ကဘာလုပ်လဲဆိုတော့အယူဝါဒတွေလိုက်သင်ယူတာသင်ယူပြီးတော့ညင်းတာခုံတာဗျခုကတခါတလေစဉ်းစားမိတဲ့အညာဒေတာရင်တော့ဗိဓမာသင်ပြီးညင်းခုံတယ်လို့ခုလည်းတရားလည်းသင်ပြီးတော့ ကျင့်ဖို့နော်ဓမ္မကြီးတခါကြီးလည်းငြင်းဖို့ခုံဖို့မဟုတ်ဘူးဘုန်းကြီးပါဝင်ပေါ့ဒါဘုန်းကြီးလည်းကိုယ့်အကိုသတိပေးတာဒါကြောင့်ဘုန်းကြီးတော့မကျင့်မဲနဲ့ဟာငါသိတာဒီလိုမင်းတို့ကျင့်တာဒီလိုငါကျင့်တာဒီလိုနဲ့ဒီလိုနဲ့ငြင်းခုံနေတာအဲ့လိုလိုမဟုတ်ဘူးနော်အဲ့ဘုန်းကြီးတို့တွေကအခုသင်ပေးတယ်ဆိုတာကဘုန်းကြီးတို့ကျင့်ဖို့ရည်ချက်ထားမကျင့်မဲနဲ့စဉ်းစားနေလို့တော့လိုက်မမြည်ဘူးဗျနားမလည်နိုင်ကျင့်မှတချို့ဟာရနားလဲသဘောပေါက်တော့ဩဒါကိုဆိုလိုတာကိုလို့ကျင့်လာတယ်ကအသိဉာဏ်လေးဖြစ်လာတယ်က အသိဉာဏ်မဖြစ်သေးရတော့ဘလောက်နာနာနားမလည်နိုင်ပါဘူးကျင့်လိုက်နာယူလိုက်ကျင့်လိုက်နာယူလိုက်ဒီမှာဟိုဒီခါကြီးတွေကတော့အကြံဉာဏ်ပဲဆရာတော်ဒကာတော်မတွေအသိဉာဏ်လေးပါလေးဖြစ်အောင်သင်ပေးမှဖြစ်မယ်အသိဉာဏ်ကရေးသင်ယူနဲ့လည်းမဖြစ်ဘူးလို့ကိုယ်တိုင်ကျင့်မှဖြစ်တာလို့ဖြစ်တော့ဖြစ်ချင်တာပေါ့ဗျာလို့အကုန်လုံးဒါကသင်ပေးတယ်ဆိုဘုန်းကြီးတို့အသိဉာဏ်ဖြစ်စေခြင်းလို့ကျင့်စေခြင်းလို့သင်ပေးတာဘုန်းကြီးပြောချင်တာပါလဲဆိုတော့ နာယုံတော့နဲ့မကျေနပ်ပါနဲ့လိလာယုံတော့နဲ့မကျေနပ်ပါနဲ့ဆရာတော်ကြီးဟောတဲ့တရားတွေသေချာလေ့လာပြီးကကျင့်ကြည့်ကျင့်လို့ခက်ခဲရှိမေးပေါ့ကျင့်လိုက်မေးလိုက်ကျင့်လိုက်အဲ့ဒါဆိုတိုးတက်ပါတယ်မကျင့်မဲနဲ့ဒီနာယုံတက်တက်ကတော့အဲတိုးတက်ဖို့ကတော်တော်လေးခက်ပါတယ်ဒါကြောင့်မှတ်ထားမယ်နော်ခုနကပရဗိုက်တွေဆိုအဲ့လိုပဲသူတို့ကမကျင့်ဘူးဗျဟိုယူဝါဒအသင်ဒီယူဝါဒအသင်သင်ယူပြီးတော့ အဲဒီကိုလက်ခံတဲ့ယူတော့အသေးကံညင်းတာကိုခုံတာပဲဟိုသွားညင်းလိုက်ဒီသွားညင်းလိုက်တယ်လို့ဖြစ်တယ်အဲကြောင့်ရှင်အသက်စီဟိုရှင်သာရိပုတ္တရာတွေ့တော့သူကအိတ်ခိုင်းတာဖြစ်နေချက်ချင်းမဟောရဲဘူးလေသူကဟိုစစ်စစ်ပေါ့ပေါ့မေးလိုက်ကိုကလည်းမဖြေနိုင်ဘူးအဲဒါကြောင့်အဲ့လိုဖြစ်တာဒါကြောင့်ပရိပါစကဆိုတာကိုဘုန်းကြီးကပြပိုက်ဆိုပြီးတော့အတိပ္ပယ်ပြန်ပရိပါစကနော် ထဝင်းရဲ့အရာမျက်နာတွေဟိုဒီတွေလှဲ့လှဲ့သွားပြီးတော့ညင်းခုန်တာပေါ့ဗျာသူကအဲ့ဒါဘာသာရေးဂိုင်းတစ်ခုပဲနော်သူတို့ရဲ့ဂိုင်းကောင်းဆိုခုနကတိန်စီရဘေလတ်ထပုတ်တာတိန်စီဆရာကြီးဗမာတွေအတိများပါတယ်နော်ဒီဘက်ကဒီဘက်ဘက်ကဂိုင်းခွဲတွေအများကြီးရှိတယ်နော်ဒီခုနကတိန်စီဆရာကြီးတပည့်ကြီးတယ်မဟုတ်ဘူးတချို့ကသူ့အဆူလေးနဲ့သူနေတာဒါပေမဲ့ private ကလွတ်လပ်ပုံတော့ရတယ်တချို့က ပရပိုက်ဝုတ်နဲ့ဘုရားဘာသာရှိနေနော်ဘုရားဘာသာကြီးညိုတော့ပရပိုက်ရှိသလိုဟိုတတော်ကပြောခဲ့တဲ့ဟိုပရပိုက်တစ်ပါးကြသူကြတော့တူကြတော့ဖရာကိုသိကြီးညိုတော့အဲ့လိုပုံကိုယ်တွေလည်းရှိတယ်မကြီးညိုတဲ့ဟိုကင်ပြီးတော့သူတို့ဝါဒသူတို့ယူဆကံမြင်းခုံနေတဲ့ပုံကိုယ်တွေလည်းပြောတာရှိတယ်ပေါ့နော်။ဒါနဲ့နာရပင်တထေးရပဲသွားလဲဆိုအဲ့ဒီပြပိုက်ကြောင်းတဲ့ဟိုကြောင်း စေတုံကျောင်းတော့သွားဖို့အချိန်စောတဲ့အတွက် private ကျောင်းတော့ဝင်သွားတော့ဝင်တော့အဆောက်တစ်ခုမှသူတို့ထုံးစံနဲ့သူတို့ချင်းချင်းလည်းညင်းခုန်နေကြတာပဲအဲဆူညောပွက်လို့ရပြီးညင်းခုန်နေကြတာညင်းခုန်တရေကြီးလည်းဝင်လာတာမြင်ရောတယောက်ကလက်တို့ပြီးတရေပြီးဟေးတိတ်တိတ်နေကြဟိုမှာနာရပင်တရေကြီးလာနေပြီနော်ဒီတရေကြီးကဗုဒ္ဓဂေါရမရဲ့တပည့်ရင်းနော်ကျောင်းတခါကြီးဗုဒ္ဓတပည့်တွေကတိတ်တိတ်ဆိတ်ဆိတ် နေမှကြိုက်ခါနော်သူတို့ဘုရားကိုယ်တိုင်လည်းတိတ်တိတ်ဆိတ်ဆိတ်နေပေါ့အများနဲ့ဟောပြောတယ်ဆုံးမတယ်နေတယ်နော်သူလည်းပဲတိတ်တိတ်ဆိတ်နေသလိုဒီတပည့်သားတာဝကတွေလည်းတိတ်ဆိတ်မှငြိမ်သက်မှကြိုက်တယ်နော်ဘုရားကစူးညံနေနှင်ထုတ်တာတွေရှိခဲ့ဘူးတယ်အဲ့လိုထွက်သွားကြအောင်ဆိုတခါလေးကိုနှင်ထုတ်လိုက်တော့အဲ့လိုမျိုးပြောတိတ်တိတ်ဆိတ်ဆိတ်နေမှဒီတတိယသူတို့ချင်းချင်းပြောတော့ဘောလေ တို့စီလာမှာအခုလိုတို့စူညာညာနဲ့ငင်းခုံနေတော့သူကမလာနဲ့ပြန်လှက်ထွက်သွားလိမ့်မယ်အဲ့လိုသတိပေးတာပေါ့အဲ့ဒီတယောက်တပါးပါကတယောက်ယောက်ကအဲ့လိုသတိပေးတော့တထေးလည်းမြင်လိုက်အားလုံးပေါ့ငြိမ်သက်သွားတယ်အရှိန်တက်လိုက်တယ်ပေါ့အဲ့လိုဒါဟုတ်ဘုန်းကြီးကပြောချင်တာပါလေဆိုဘုန်းကြီးတို့တွေဘုန်းကြီးပါအောင်ပေါ့နော်ဗုဒ္ဓရဲ့အဆုံးအမတိုင်းနေကြတော့ ငြိမ်သက်တဲ့နေရာငြိမ်သက်ရမယ်နော်သူများတရားထုတ်နေတာတို့တရားနဲ့နေတာဆိုတတိထားတယ်ဟောသူတရားထိုင်နေပါလားတရားထိုင်နေတဲ့ပုံကိုတွေ့ရင်နော်ဖြည်းဖြည်းသာသာသွားတာတို့အတမထွေအောင်တူတူသာသာပြောတာတို့တကားတွေမမြည်အောင်ပိတ်တာတို့အိုခွက်ပကံတွေဆေးတာကဟိုအနှောက်ရှက်မဖြစ်အောင်လုပ်ရတယ်နော်အဲ့ဒါကိုပြောချင်တာဘုန်းကြီးတို့ဘုရားဆုံးမှာဘုန်းကြီးပါအောင်ပေါ့အခုဘုန်းကြီးတို့ကြောင်းမှာတန်ခါ၄ပါးရှိတယ် မကုရီရေချိုးကနေသွားတယ်ရင်တွေးတဲ့ခါတောက်တယ်ဒုံတိုင်းဖွင့်လဲဒါပါပဲဒီမှာကြီးတော့နော်တာတာလေးဖွင့်ပေးလဲဒါပဲနော်အဲ့တော့ဒုံတိုင်းဖွင့်လိုက်တော့တစ်ဖက်ကတရားထိုင်နေမယ်ဆိုရင်အနှောက်ယှက်ဖြစ်တယ်ဒီခါလေးဓမ္မန္တရေအထိဖြစ်တတ်တယ်နော်ငါတမာရီလေးအကောင်းလို့ဝိပဿနာဉာဏ်လေးဖြစ်မဲ့ကြံကိုယ့်ရဲ့အတန်ကြောင့်သူကပြုတ်ကြသွားရင်အဲအဲကိုယ်မှလေးအန္တရာယ်ဖြစ်တတ်တယ်အဲ့ဒါသတိထားတယ်အဲ့တော့တော်တော်များများကမကျင့်ဘူးရင်နားမလည်နိုင် လူကဓမ္မကြီးတို့ဒကာကြီးတို့ဘုန်းကြီးတို့ကျင့်နေတဲ့အတွက်ဒါလေးသတိပေးခြင်းတော့ရိတ်သားတွေသွားမယ်တရားစခန်းတွေသွားမယ်ဘယ်ပဲသွားသွားအလှူဒါန်းမဲ့လုပ်လို့ဒါလေးသတိထားမယ်နော်ဒါဘာဖြစ်လို့လဲဆိုဘုရားကိုယ်တိုင်ကလည်းဒါတိတ်စိတ်တာငြိမ်သက်တာကြိုက်တယ်အဲ့တော့ဘုန်းကြီးတို့ဘုရားတမိတာတိတ်စိတ်ကိုငြိမ်သက်ဖို့အရေးကြီးတယ်ဆူးနဲ့ပတ်သက်ပြီးဒါလည်းဘုန်းကြီးပြောခဲ့တယ်နော်ဒီကိစ္စနဲ့ပတ်သက်အဲ့တော့တိတ်စိတ်ငြိမ်သက်မှုဟာဘုန်းကြီးတို့အသိဉာဏ်တွေတိုးတက်ဖွံ့ဖြိုးစေတယ် ဆူညံမှုကတော့အသိဉာဏ်နေဆုတ်ယုတ်စေတယ်ဒါမှတ်ထားအသိဉာဏ်တွေကခုနဆူညံလိုက်လို့ရင်ဘုန်းကြီးတို့တမားတွေရတာတမားတွေကိုပြုတ်ကျသွားတာဘာအသိဉာဏ်မှဖြစ်တော့တန်တိတ်စိတ်တွေငြိမ်သက်လေးကောင်းနေပဲငြိမ်သက်လေးအသိဉာဏ်ဖြစ်လေဝိပဿနာဉာဏ်တွေဖြစ်လေအဲကိုယ်မှာအထောက်တော့ပို့ပြီးတော့ကောင်းနေပဲဒါမှတ်တာနော်ဘုန်းကြီးတို့လူမျိုးတွေရပါလေဗုဒ္ဓရဲ့အဆုံးအမတန်နေကြတဲ့ဗုဒ္ဓဘာသာလူမျိုးတွေဖြစ်တယ်ဒါကြောင့်မို့ဆူညံတဲ့တန်နေတန်နဲ့များထိမ့်သိမ်းပြီးနေကြမယ် ဓမ္မသာလည်းကောင်းတယ်နော်ဘုန်းကြီးတို့ဒီလိုတိုးတက်တဲ့နိုင်ငံတွေမှာဆိုများသောအားဖြင့်ဒီလိုအတန်ချက်ဆက်ကြီးတဲ့စူးညံတဲ့ဖွဲ့နာမရှိဘူးဘုန်းကြီးတို့နိုင်ငံမှာကြာအဲ့ဒါဘာကြောင့်မို့လဲလည်းမသိပါဘူးအဲ့ဒါတော်တော်စဉ်းစားခဲ့တယ်ဗုဒ္ဓဘာသာဖြစ်နေပြီဒီတိတ်ဆိတ်မှုငြိမ်သက်မှုသတိမထားဘူးပေါ့တန်ချက်စစ်ကြီးဒါဖွင့်တာအဲ့ဒီဟာလေးဒါဒီတော့သတိထားစရာကောင်းတော့နော်အထူးသဖြင့်တရားနယ်ပဲဗုဒ္ဓရဲ့အဆုံးအမနေတဲ့ပုံကောင်များသတိထားမယ် ခုနကြည့်လိုက်လေဒီမှာဘာသာကြားကောင်းဆောင်တွေတောင်းမှာဘုန်းကြီးတို့ရဲ့ဘာသာပေါ်သိပြီးတော့နော်ဒါလေးကိုလေးနဲ့ထားတယ်နာရဝိန်တဖေးကြီးလည်းမြင်ရောသူတို့နာရဝိန်တထေးကြီးလည်းမြင်လိုက်ရောသူတို့အားလုံးငြိမ်သက်သွားတယ်ဘာလို့လဲဗုဒ္ဓဘာသာငြိမ်သက်တာကြိုက်တော့သူတို့ကလည်းငြိမ်သက်တဲ့နေပြလိုက်တာအဲ့ဒီမှာပြူလာအဲ့ဒါကိုပြောချင်တယ်နော်အဲဒီ revive တွေကငကိုတွေကမေးခြင်းမေးမေးခွန်းတွေမေးခြင်းနေတဲ့ပုံကိုယ်တွေဆိုတော့ အဲသူတို့နာရောက်လာထိုင်လဲထိုင်ရောဝိုင်းမေးကြတာပေါ့ဝရိကပတိတဲ့ဂိဉ္ဒိဋ္ဌိကောသမတော်ဂေါရမောဒါကတော့ဘုန်းကြီးသူတို့ပြောတဲ့စကားလေးသိအောင်လို့ရုပ်ပြတာပါပြောဆောင်မအောင်တထေကြီးတဲ့တထေကြီးရဲ့ဆရာရှင်ကောရဟန်းကောဓမဘယ်လိုယူဆမြင်ရှိသလဲနော်သူတို့ကဘုန်းကြီးတို့ဖရာဖရာလို့မခေါ်ရှင်ရဟန်းကောဓမလို့ဒီလိုခေါ်တယ်ဘုန်းကြီးတို့ကတော့ကိုယ်ဖရာကိုဆိုတော့ဟိုဘကောဖရာပေါ့နော် ဟိုကဂုရုကြီးပေါ့လေးစားစရာကောင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားပေါ့ဒီလိုခေါ်ပါတယ်အဲတော့တတိယဘာပြောလဲဆိုအရှင်ဘုရားများတဲ့ဒီရောမြတ်စွာဘုရားရဲ့အယူဆမြင်အလုံးကို तू မသိပါတဲ့လို့ဖြေနော်ဟိုကဘာပြောလဲအဲတင့်ရဆရာရဟန်းကောလမရဲ့အယူဆမြင် ပြောပါ तू မသိဘူးလို့ဖြေတယ်နော်အဲ့ဒီလိုဆိုရင်တဲ့ မြတ်စွာဘုရားရဲ့ယဟန်ဂေါရမရဲ့ယူဆမသိဘူးဆိုရင်ယဟန်ဂေါရမရဲ့တပိယဟန်တော်တွေရှိတယ်သူတို့ရဲ့အယူဆအတွင်းမြင်ကို ပြောစမ်းပါအဲ့မှာလည်းဘာပြောလဲဆိုတထေရယဟန်တွေရဲ့အယူဆမြင်လဲ तू မသိပါဘူးလို့ဒီလိုဖြေတယ်အဖြေလေးကတော်တော်ကောင်းတယ်ပြောရမှာဘာကြောင့်မို့လဲဆိုသူတို့ဘာရဲ့အယူဆမြင်ကိုသွားပြောရင်လွဲသွားနိုင်တယ်လေသူတို့ဘာရဲ့အယူဆမြင်လဲအဲ့ဒါလေးမှတ်ထားဖို့နော် သူများရေဥစားကိုအထင်နဲ့ရမ်းပြောလို့မရဘူးဒါကြောင့်တထေရမဖြစ်ဘူးစကားပြောတာလိမ္မာပါဏတ်တယ်အဲ့ဒါလေးမှတ်ထားကိုမသိတဲ့အကြောင်းအရာတော့မဖြေတာကောင်းတယ်သူများအတွေ့တွေနော်ဖះအတွေ့တွေသွားမေးလို့ဘယ်ရမှာလဲဖះအတွေ့ဟာဖះအမြင်ကိုဘယ်မိနိုင်မှာပြီးတော့တခြားပုံကိုယ်တွေအတွေ့အမြင်သိဖို့ဆိုဘယ်လွယ်လိမ့်မှာအဲ့တော့ဘာပြောလိုက်လဲဆိုတော့ကိုယ်ယူဆမဟုတ်တဲ့ကိုယ်အတွေ့အမြင်မဟုတ်တဲ့အတွက်ဖြေဘူး တထေကြီးလင်္ကာပါဏတဲ့စကားပြောတာအဲ့ဒီမှာအဲ့လိုဆိုရင်တထေကြီးတဲ့ရဟန်းကောရဟန်းဂေါရမသစ္ဆရာရဟန်းဂေါရမရဲ့အတွေ့အမြင်ကိုသင်မသိဘူးဆိုလို့ရှိရင်မသိဘူးလို့ပြောတယ်တဲ့ပြီးတော့ရဟန်းတွေရဲ့အတွေ့အမြင်လည်းသင်မသိဘူးလို့ပြောတယ်အဲ့လိုဆိုသင်ရဲ့ယူဆပြောစမ်းပါအဲ့လိုမေးတယ်အဲ့ဒီမေးမှတထေရနော်အဲ့ဒါလေးပြောတာနော် လိမ္မာပါဏဝရှိတော့သူ့ယူဆမေးအောင်လုပ်လိုက်ထားမယ် ဒါပေမဲ့လို့သူ့ယူဆမပြောပြန်ဘူးဗျချက်ချင်းမပြောဘူးဘာပြောလိုက်လဲဆိုတော့သူတို့ရဲ့အယူဆကိုရင်ပြောခိုင်းတယ်အရှင်ပြတို့တဲ့တပည့်တော်ယူဆမြင်ပြောဖို့ကလွယ်ပါတယ်တဲ့ဒါပေမဲ့လို့အရှင်ပြတို့အယူဆအမြင်တွေအရင်ပြောပြပါလားတဲ့အရှင်ပြတို့ရဲ့အယူဆမြင်တွေပြောပြပြီးမှတပည့်တော်ရဲ့အယူဆမြင်ပြောပါဒါလေးလည်းကောင်းတယ်ဒါလေးနဲ့ပတ်သက်ဘုန်းကြီးတို့ချီးမွမ်းစရာပေါ့လေ ဟိုပြန်တော်မူသွားပြီပြည်နန်းဆောင်လေးကြာပါပြီဘုန်းကြီးတို့ဟိုခတ်ဆောတော်ပိုင်းကဒီနေ့တော်တော်ကျော်နိုင်ငံရေးတင်းမှနေအချိန်လောက်ကဖြစ်မှာအဲ့ဒီအချိန်မှာဘုန်းကြီးတို့ဘုန်းကြီးတို့လည်းဒီလောက်အသက်မကြီးရောလို့နှစ်ပေါင်း20ဝန်းကျင်လောက်ကဆရာတော်ကြီးနဲ့တွေ့တယ်နယူးယောက်ဘက်မှာကိုလိုငယ်လေးတွေအများကြီးပါဝိုင်းစုပြီးတော့အကြောင်းအရာ မေးကြတာပေါ့အဲ့တော့ဘုန်းကြီးကလည်းနည်းနည်းအဲ့ဒီမှာလူကြီးပိုင်းပါနေတော့ကိုယ်လည်းနိုင်ငံရေးနားမလဲဘူး သူ့အဆုံးမကြားကျင်တာနဲ့မေးလိုက်တာဆရာတော်ကဒီဗမာပြည်နိုင်ငံရေးချိန်တွေဘယ်လိုရှိပါသလဲမေးတာဘယ်ဟုတ်မလဲပြီးတော့ကိုယ်ပြန်မေးတာဘုန်းကြီးတွေကဘယ်လိုယူဆလဲပြီးတော့ဒီထဲမှာရှိတဲ့တန်ခါ15ပါလောက်ကျတပားချင်းယူဆတွေလိုက်မေးတာဒီကဘာမှစဉ်းစားထားတာမဟုတ်ဘူးဆရာတော်ကြီးပါဏဝူကြီးကိုပြောတာပါပြီးမှအဲ့ဒီ7ပါ15ပါလောက်ရှိတဲ့အယူဆတွေးမြင်တွေပေါ်မှာကောက်ချက်ချပြီးပြောသွားတာဟာ အစိုးကတော့ဒီဆရာတို့ရဲ့ယူဆချက်တွေလို့အဲ့လိုအောင်းမင်းမိတယ်နောက်မှတ်တာတော့စကားပြောတဲ့ခါကျတော့တခါတခါကျကိုကသွားမေးတယ်ဘုန်းကြီးဆိုနောက်ထပ်မမေးရတော့ဘူးဆရာတို့ဟင်းနဲ့ပတ်သက်ပြီးဟာပြီးလို့လဲဆို तू ကတန်တဲ့ပုံကိုယ်တွေပါကိုအကုန်လိုက်မေးတဲ့ခါကျတော့ကိုယ့်အတွက်နဲ့ကျန်တဲ့ပုံကိုယ်တွေကဘုန်းကြီးအမြင်တစ်မျိုးမြင်တာပေါ့လေမဖြေတာဖြေတာနဲ့သူတို့ယူစားတယ်ဆရာတို့ရက်တစ်ပါးချင်းလိုက်မေးတော့အကုန်ဖြေရတာ ဒီမှာလည်းမတူဒီမှာရှိတဲ့ဒကာမတွေအဲ့လိုလိုက်မေးတော့ဒုက္ခရောက်ကိုကဆုံးကစဉ်းစားထားတာမရှိဘူးဗျအဲ့ဒီအပေါ်မှာအကုန်လုံးကောက်ချက်ချပြီးမှဆရာတို့ရပြဟာစကားပြောတော့ပါဏတ်တယ်လို့ဆရာတို့ကြီးလို့ဘုန်းကြီးအဲ့လိုကချီးကျူးမိဒါစကားပြောနေပေါ့ဗျာဆရာတို့ကြီးအခုဒီနာရမေတထေရဒီလိုလေးပြောသွားတာဗျာနော်အဲ့တော့စကားကကိုယ်စကားကိုမပြောဘဲနဲ့သူတို့စီရဲ့အမြင်သူတို့စီရဲ့အယူဆကိုအရင်နှိုက်ထုတ်လိုက်တော့ပြောပြမေးလိုက်တာပေါ့နော် သူ့ယူဆမပြောသေးဘူးသူတို့ရဲ့အမြင်အယူဆတွေသိအောင်ရင်ပြောလိုက်တာဒါကိုစကားပြောတာလိမ္မာတယ်ပန်းတတ်တယ်လို့ဒါဘုန်းကြီးတို့ယူဆနိုင်ပါတယ်ဒါလေးကိုသိခြင်းလို့ပြောတာပါသူတို့အမြင်ပြောခန့်တော့ဟုတ်လားသူတို့တို့ပြတုံးနဲ့တူယူဆမတူဘူးပေါ့ဗျာအဲဒါကခက်စားနေတဲ့အယူဆ10မျိုးပေါ့ဒါကိုပြောချင်တာပါ ယူဆဟောင်းနေဆွန့်လို့ရမယ်ဆိုတော့ယောဂဘာပြောလဲလောကမှာ လောကဟာလောကဆိုသူတို့ကတတ္တဝါတွေကိုလောကခေါ်တာဟုတ်လောကဟာမြဲတယ်အဲ့ဒီယူဆတာမှန်တယ်ဉာဏ်နဲ့ယူဆအလိုအမှားကြီးပဲလို့ဒီပါအဲ့လိုပြောတယ်နော်အဲ့ဒီခက်ကယူဆဆင်မျိုးတွေကယူဆတစ်မျိုးကင်ပြောတာဒါတစ်မျိုးပေါ့နော်တချို့ကြတော့အာသူယူဆဟုတ်လားဒါပြောရင်တော့ဘုန်းကြီးတို့တတ္တတယူဆလို့ပြောပါတယ် နော်တတ္တဝါလိုအမြဲတယ်ဒီယူဆမှန်တယ်ဉာဏ်နဲ့ယူဆလိုအမှားတယ်ပြောချင်တာတတ္တဝါလူတယောက်သိသွားရင်ယုတ်ခန္ဓာကိုရပျက်စီးသွားတယ်ဒီအတ္တကောင်ဝိညာဉ်ကောင်လေးကမပျက်စီးဘူးမသေးဘူးနောက်ခန္ဓာကိုတစ်ထဲရောက်သွားတယ်နော်တတ္တဝါခန္ဓာကိုရပျက်စီးပြီးပြောင်းသွားပြီမဲ့အတ္တကောင်ဝိညာဉ်ကောင်လေးကတော့မပြောင်းလဲပဲအမြဲတည်နေတယ်အဲ့ဒီလိုဖြစ်တဲ့အတွက်နော်လောကဟာမြဲတယ် ဒါကြောင့်အဲ့ဒီယူဆမှန်တယ်သူကလည်းသူ့ယူဆကိုကင်ပြောတာပေါ့ဟာမဟုတ်ဘူးမင်းပြောတာမှားနေတယ်တတ္တဝါဆိုမမြဲဘူးဒါယူဆတစ်မျိုးပေါ့မမြဲဘူးမမြဲတဲ့အတွက်ဒီယူဆမှန်တယ်တန်တဲ့ဂျန်တဲ့ယူဆမှားတယ်ဟာတယောက်တစ်မျိုးပြောကြတာပေါ့နောက်တစ်ယောက်ကြပါလေဆိုတော့လောကကြီးအဆုံးပိုင်းချရှိတယ်ဟာနောက်တစ်ယောက်ကြဟာလောကကြီးအဆုံးပိုင်းချမရှိဘူးဒါမျိုးတွေပေါ့နော် ဒါကြတော့ဒီယူဆနှစ်ခုကဘာဝေအကြောင်းပြုညင်းခုံတယ်လဲဆိုတော့ဘုန်းကြီးတို့ဇန်ကျင့်စဉ်တွေကျင့်တဲ့အခါမှာအာယုန်ထဲမှာကတိုင်းနမိတ်နမိတ်တွေထင်ပေါ်လာလိမ့်မယ်နော်ကတိုင်းတွေကျင့်မယ်ကတိုင်းနမိတ်တွေပေါ်လာမယ်အာနာပါနာကျင့်တယ်အလင်းရောင်နမိတ်တွေပေါ်လာမယ်အဲ့ဒီနမိတ်တွေကိုသူတို့ကလောကလို့ခေါ်ထားတာအလင်းရောင်နမိတ်တွေပေါ့အဲ့ဒီနမိတ်တွေပေါ်လာရင်အဲ့ဒီနမိတ်တွေကိုတချို့က တမာရီအကောင်းတော့ချက်ချက်ချက်ချက်ဘုန်းကြီးတို့နိုင်ငံမှာလည်းရှိပါတချို့နီးတွေကြဒီနမိတ်နဲ့ဖျားဖုတ်ခိုင်းတာတို့အဝေးယူလိုက်နီးယူလိုက်လောက်တာတို့ဟိုတခြားဘုံဘွားတွေကြည်တာတို့အဲဒီဆရာတော်ကြီးနီးတစ်ပါးပေါ့နီးတစ်ခုရှိတယ်အဲ့ဒါမျိုးတွေပေါ့အဲ့လိုချက်ကျင်နဲ့ချက်ကြည့်လိုက်တဲ့ခါကျတော့ဒီအဆုံးမရှိတာတွေ့တော့ဟာလောကကြီးအဆုံးမရှိဘူးသူအဲ့လိုယူဆသူယူဆဝိပဿနာပဲမသွားဘူးဒါကိုပြောတာနော် တချို့ကြတော့ဒီကတိုင်းအာယုံဒီအပိုင်းခြားရှိတယ်ဒါယူဆတာပေါ့ကန့်တတ်ချက်ရှိတယ်ပေါ့နော်ခုနကလည်းချက်ကြီးတဲ့ပုံကတော့အဆုံးမရှိဘူးနည်းနည်းပဲချက်တဲ့ပုံကတော့အဆုံးရှိတယ်ပေါ့အဆုံးစမရှိအောင်ချက်ချက်ချက်ချက်ချက်ချက်အဆုံးစမရှိအောင်တွေးပြန်တယ်နည်းနည်းလေးချက်တော့နည်းနည်းလေးပဲကန့်တတ်ရှိတဲ့သဘောမျိုးတွေဟာလောကရအပိုင်းအကန့်တတ်ရှိတာပဲဒီလိုယူဆ ရှိတဲ့ပုဂ္ဂိုလ်ကတမျိုးပဲသူ့ယူဆပဲမှန်တယ်ဂျန်တဲ့ယူဆတွေကမှားတယ်သူတို့ကိုယ့်ယူဆနဲ့ကို ပြောကြတော့ပေါ့ဟောနောက်တစ်ယောက်ကြပါလဲဆိုဇီဝနဲ့နော်ခန္ဓာကိုယ်အသက်နဲ့ခန္ဓာကိုယ်အတူတူပဲဒီလိုယူဆတာအဲသူကဘာလဲဆိုတော့အသက်နဲ့ခန္ဓာကိုယ်ကတူးနေတဲ့ကံနဲ့လူတယောက်အသက်သေးသွားရင်ဒီခန္ဓာကိုယ်ကပြည့်စည်သွားတယ်ပြောချင်တော့နော်သေးသွားရင်အသက်ပါခန္ဓာကိုယ်နောက်ထပ်မဖြစ်တော့တဲ့အတွက်ပြတ်သွားတယ်ဒီလိုယူဆတစ်မျိုးပဲ ဒါတရားပြောရင်အုပ်စီရဝါဒသဘောမျိုးပါပဲကိစ္စပြတ်သွားတဲ့အတွက်ဒီဘဝအသေးသွားရင်တော့တော့ဘာမှဖြစ်တော့ဘူးဒီယူဆဒါပဲမှန်တဲ့ကျန်တော့အမှားတွေကြီးပဲဒါတော့ဘာယူဆလဲအသက်နဲ့ခန္ဓာကိုအတူတူပဲယူဆတော့ဗောဗျာဟာနောက်တစ်ယောက်ကကြာမဟုတ်ဘူးအသက်ကတခြားခန္ဓာကတခြားနော်အဲ့လိုမျိုးတွေပြောတဲ့နောက်တစ်ဝါဒဗောအနောက်အဲ့ဓာတွေကတော့သူတို့ဖြည်းဖြည်းနဲ့နောက် ဒီဟာတွေကိုသေပြက်နောက်ကာလမှာမေကုန်းတွေမေးတာရှိသေးတယ်သူတို့ထဲမှာပေါ့ပုဂ္ဂိုလ်တူတယောက်ကသူတို့ကယဟန္တာလို့တတ်မှတ်ထားတယ်ထုတ်ထိပ်ရောက်သွားတယ်ဆိုတော့ပုဂ္ဂိုလ်တူကိုသူတို့ကတော့တထာဂတခေါ်တာပေါ့အဲ့ဒီပုဂ္ဂိုလ်မျိုးဟာအာဖြစ်လာလဲမေးရင်သူ့ကိုဖြစ်တယ်လို့ပြောတဲ့သူဟာနောက်ထပ်ဖြစ်သေးတယ်ဆိုပြောတဲ့ပုဂ္ဂိုလ်ယူဆတဲ့ပုဂ္ဂိုလ်တူပေါ့နောက်ထပ်သူကမဖြစ်တော့ဘူးလို့ယူဆတဲ့ပုဂ္ဂိုလ်တမျိုး တူအာဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိတယ်ဒီလိုခွာထိုင်ပြီးပြောတဲ့ပုံကတစ်မျိုးအာတချို့ကတချို့တွေကဖြစ်သေးတယ်တချို့တွေကမဖြစ်ဘူးဒီလိုပြောတာပေါ့အဲ့ဒါအလုံး10မျိုးရှိသွားတော့နော်တည်သွားတဲ့တတ္တဝါလူကပြန်ပြီးဖြစ်သေးတယ်ပြန်ပြီးမဖြစ်တော့ဘူးပြောချင်တာတချို့ဖြစ်တယ်တချို့မဖြစ်ဘူးချို့လုံးဝမဖြစ်ဘူးအဲ့ဒီဟာပါပဲဒါကတော့သူကဒီယူဝါဒတွေကတော့ဟိုရောင်ဝါးဝါးလောက်တဲ့အမရာဝိခိပယူဝါဒခေါ်တယ် အဲ့ဒါဘယ်သူကျင့်သုံးသွားလဲသိသိပြပိုက်ကြီးကဘုန်းကြီးဂိန္ဓုမောဂိန္ဓုကောပမတုတ်တုံကထေရဝဲနေပြသူကအဲ့ဒီအယူဝါဒအတိုင်းယူပြောသွားတာဒါသူ့ရဲ့ယူဆတွေပဲနော်သူကအဲ့ဒါနဲ့ပြောဘာဖြစ်လို့သူကရောင်းလဲဝိလဲကြောင်မပြောလဲဆိုသူမြပြစ်တင်ဝေဖန်မှာကြောက်လို့နော်ဘယ်ရာကသူတရားလို့ဆုတ်ကင်မထားဘူးအစဉ်ပြေလို့ကြည်ပြောလိုက်တာဖြစ်သလားမင်းအင်းဖြစ်တယ်ပေါ့မဖြစ်ဘူးလားမဖြစ်ဘူးပေါ့ အဲ့လိုမျိုးပေါ့အဲတမျိုးလဲပြင်တမျိုးလျှောက်ဖြေတာပေါ့နော်အဲ့ဒါမျိုးကြောင့်အဲစာပေကျမ်းဂန်များမှာဘုန်းကြီးတို့ဒီဝါရကွဲ၄မျိုးပေါ့အကုန်လုံးချုပ်ပြောရင်သိပြီးတော့တတ်တက်နိုင်တယ်ဆိုရင်တတ္တရဝါရခုနယူဝါဒတွေချုပ်လိုက်သိပြီးတော့ဒီတတ္တဝါမဖြစ်တော့ဘူးဆိုရင်အုတ်စီရဝါရခေါ်တယ်သိပြီးနောက်ပိုင်းတတ္တဝါဟာတချို့က ဖြစ်တယ်တချို့ကမဖြစ်ဘူးတချို့ကမြဲတယ်တချို့ကမမြဲဒါဧကိစ္စတလဝါဟခေါ်တယ်ချို့ကြတော့တတ္တဝါမှန်များတော့လုံးဝမဖြစ်တော့ဘူးလုံးဝမဖြစ်ဘူးလုံးဝဖြစ်တာလုံးဝမဖြစ်တာလည်းမဟုတ်ဘူးဒါတော့အမရာဝိခေပခေါ်နောက်ဆုံးဝါတော့ဝိလေကြောင့်ပါဝါတော့ခေါ်တယ်ဒီဆယ်မျိုးနဲ့ပတ်သက်ပြီးတော့တုတ်တိုင်တော်တော်များများတွေ့ရတယ်ဘုရားမေးလိုက်မဖြစ်ဘူးဘာဖြစ်လို့မဖြစ်လဲဆိုသူတို့က လောကကြီးမြဲသလားလို့မေးတာကိုဘာမဖြေဘူးဘာဖြစ်လို့မျိုးသူတို့ကလောကကြီးဆိုတာကသူတို့မေးကျင်တယ်ကတတ္တဝါဆိုတဲ့အဓိပ္ပာယ်နဲ့ပြောနေလို့ဘုရားရဲ့ဟောပြောဥပမာကတတ္တဝါအတ္တကောင်ဝိညာဉ်ကောင်တတ္တဝါကောင်ဆိုမရှိဘူးယုံနဲ့နံနဲ့နှစ်မျိုးပဲရှိတာဒါကြောင့်ဘုရားကတတ္တဝါသိပြီးသိပြီးဖြစ်တာမဖြစ်ဘူးလားလို့ဒီလိုမျိုးတတ္တဝါကင်ပြီးမေးတဲ့အတွက်အတ္တကောင်ဝိညာဉ်ကောင်မေးတဲ့အတွက်ဒါဘုရားမဖြေတာ သူတို့ကအတ္တကိုဆွဲကန်ပြီးမေးတဲ့မေးခွန်းမှန်သမျှဘုရားကမဖြေဘူးလို့ဒီလိုမှတ်ထားပါနော်ဖြေလိုက်ရင်ဘာဖြစ်လဲဆိုအတ္တကိုသိမှတ်ပြီးပြီးရောက်သွားမယ်ဘုရားကအနတ္တလို့ဟောတာဟုတ်အဲ့ဒါကြောင့်မဖြေဘူးတဲ့ဟောဟာဒီမှာဥမာပေးထားတော့ဥမာတရားမင်းကဝရဇိန်လက်နဲ့ရှိတယ်ဝရဇိန်လက်နဲ့ကိုယ်မှမရှိပဲနဲ့ကဲဝရဇိန်လက်နဲ့ကတန်နဲ့လှုပ်ထားလဲကြီးနဲ့လှုပ်ထားလဲရွှေနဲ့လှုပ်ထားလဲ ကိုမမကင်ဘူးပဲနဲ့ဘာပြောမလဲကိုမမမြင်ဘူးပဲနဲ့အဲ့ဒါမျိုးပြောတော့သာသမီမထွန်းကားတဲ့နော်ဝေသာသမီကို မရှိတဲ့အမျိုးသမီးတယောက်ဟုတ်လားဝေသာသာသမီလည်းမရှိတဲ့အမျိုးသမီးတယောက်သုံးဖို့မျိုးသားတယောက်မိဘတယောက်ကိုအဲရှင်းသားလေးရဲရှိသလားပုသလားမေးရှိမှမရှိတာဘယ်လိုသွားဖြေမှာအဲ့ဒီလိုပြောတဲ့သဘောမျိုးပါပဲနော်အဲ့တော့ရပိုက်တွေကအဲ့လိုပေါ့လေသူတို့ရဲ့ယူဆတွေကိုတဝန်းတူပြောပြီးတဲ့ တယောက်ပြီးတယောက်ပြောပြီးတထေရအဲသူတို့ယူပါတာတွေပဲပြန်ဝေဖန်တောက်တတ်များတယ်အရှင်ဘုရားတို့တဲ့ရှင်ဘုရားတို့ထဲမှာပထမဆုံးပုဂ္ဂိုလ်ဒီလောကရမြဲတယ်ဒီယူဆတာမှန်တယ်တခြားယူဆတွေမှားတယ်လို့ပြောတယ်ဒီပုဂ္ဂိုလ်ရယူဆဟာသူကအကြောင်းတစ်ခုကြောင့်ကိုဖြစ်တာပဲအကြောင်းတစ်ခုကဘာလဲဆိုတော့သူ့ရယူဆ အာယောနိတော်မလီကတော့ပါဠိလိုပြောတော့အာယောနိတော်မလီကတော့မမမကဆင်ញင်နှလုံးသွင်းလို့ခုနမြဲတယ်ဆိုရယူဆတော့နောက်ပရာရောပရာတော်ခောတနောက်အကြောင်းတစ်ခုဟာမှားယွင်းတဲ့တရားစကားတစ်ခုကြားနာရပြီးဖြစ်သွားတာအယူဆမှားတယ်ဆိုတာက ခုနက ကိုယ့်ရဲ့ဆင်ញင်စဉ်းစားမှု မတိုက်ရင်နှလုံးသွင်းမှုမတိုက်မှတ်တတ်ပါနောက်တစ်ခုကမှားယွင်းတဲ့တရား ဒါတွေနာမိရင်လည်းပဲဒါကိုကသွားအသေးဆွဲလိုက်တာအဲ့မှာမှားတတ်တယ်နော်အဲ့ဒီအယူဆအလုံးကို तू ကအဲ့လိုဝေဖန်တာနော်ဒီယူဆမြင်ဖြစ်ပေါ်လာတာကိုယ်တိုင်ကိုယ်ကိုယ်တိုင်ကမမှန်မကန်နှလုံးသွင်းနေရင်ကြောင့်အကြောင်းတစ်မျိုးနောက်တစ်ခုကပါလေသူတစ်ပါးစီဟာတဆင့်ကြားနာရတဲ့မှားယွင်းတဲ့အယူဆတွေကြောင့်မို့ဖြစ်တယ်အမှားယွင်းတဲ့ယူဆတွေကိုကြားနာရလို့ဖြစ်တယ်ဆိုဝေဖန်ထောက်ပြ ပြီးတော့မှတတိယဘာပြောလိုက်လဲဆိုတော့ဘယ်ရာပဲဖြစ်ဖြစ် အကြောင်းကိုဆွဲပြီးဖြစ်လာတဲ့အရာမှန်အနေဆာပါပဲအနေဆာဆိုမမြဲဘူးပေါ့အကြောင်းတရားကိုဆွဲဖြစ်လာတဲ့အရာမှန်မမြဲဘူးပေါ့မမြဲတာမှန်သမျှဒုက္ခဖြစ်တယ်အဲ့ဒီဒုက္ခတော့သူတို့ကအဲ့ဒီလောက်တည်းရှေ့မတက်ဘူးပေါ့ဗျာအနတ္တကိုမမြင်နိုင်ဘူးပေါ့ဒုက္ခကိုဒီကိုယ်တော်က ခုနပြောတဲ့ပထမဆုံးမြဲတယ်ဆိုတော့ဘာဖြစ်လဲဆိုဒီဒုက္ခကိုကင်ဆွဲပြီးပြောနေတာဖြစ်တယ်အဲ့လိုပြောချင်တာပါလေဒီအရှင်ဘုရားတို့မြတ်တစုံတကူတော့အကြောင်းရှိလို့ဖြစ်လာအကြောင်းကြောင့်ဖြစ်ပေါ်လာတဲ့သင်္ခါတတရားမမြဲဘူးမမြဲတဲ့တရားမှန်များအပြစ်တယ်ဒီဒုက္ခကိုတို့ဆွဲကင်ထားတာပဲလို့ဝေဘာမှတ်ချက်ပေးလိုက်တာအဲ့ချိန်မှာပြဘုပြပိုက်တရားဘာပြန်ပြောလဲဆိုတော့ တို့ရဲ့ယူဆမြင်အလုံးတော့ပြောပြီးပြီတဲ့သူဒကာကြီးရဲ့အယူဆမြင်ကိုပြောပါဆိုတော့အဲ့လိုပြောတော့ဗောတို့ရဲ့ယူဆတွေတော့ပြောပြီးပြီသူများတို့ရဲ့ယူဆတွေလည်းဝေဖန်ပြီးပြီတထေးရဲ့ယူဆကြဘာမှမပြောသေးဘူးဆိုတော့အဲ့မှာဗာပြောလိုက်လဲဆိုတော့ရှင်ပြားတို့တဲ့ဘယ်ရာပဲဖြစ်ပေါ်လာတဲ့တရားမှန်သမျှအကြောင်းတရားတွေကိုပေါင်းအကြောင်းတရားတွေပေါင်းလာလို့ဖြစ်ပေါ်လာတယ်အကြောင်းတရားတွေပေါင်းစုံဖြစ်ပေါ်လာတဲ့ အရာတွေကိုဆွဲပြုလာတဲ့တရားမှန်သမျှလည်းမမြဲပါဘူးတဲ့လူရင်းပြောရင်တော့သင်္ခါရတရားမှန်သမျှပေါ့ကာစီဥရိဝါဒကြောင့်ဖြစ်ပေါ်လာတဲ့တရားမှန်သမျှမမြဲဘူးအဲ့ဒီသင်္ခါရတရားတွေကလည်းအကြောင်းအကြောင်းအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေပဲဒါပြောတော့ဘုန်းကြီးတို့ဘုန်းကြီးတို့ရဲ့ခန္ဓာကိုယ်ကြီးကိုပြန်ကြည့်လိုက်ပေါ့နော်ဘုန်းကြီးတို့ခန္ဓာကိုယ်ကြီးမှာရုပ်တရားနဲ့နာရှင်ဒါတွေကလည်းအကြောင်းတရားတွေကြောင့်မို့အကျိုးတရားတွေဖြစ်လာတာ ဒီအကြောင်းတရားကြောင့်ဖြစ်လာတဲ့အကျိုးတရားမှန်သမျှပေါ်ပြီးပြောက်ဖြစ်ပြီးပြတ်တဲ့အနေဆာပါပဲတဲ့အနေဆာမှန်သမျှဒုက္ခပါပဲတဲ့ဒီဒုက္ခဖြစ်တဲ့တရားတွေသူကအနတ္တထိဆက်ပြောသွားတယ်ဒီတရားတွေဟာတဲ့ငါလည်းမဟုတ်ဘူးဒါမာနအနေနဲ့ပြောတာဒီတရားတွေငါငါလိုလည်းတွေးလို့မရဘူးငါမဟုတ်ဘူး ငါဥစ္စာလည်းမဟုတ်ငါသားငါသမီးငါကြောင့်ငါပစ္စည်းငါဥစ္စာမဟုတ်ဘူးလို့ပြောတယ်ငါရဲ့အတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးလို့တပည့်တော်ကအဲ့ဒီလိုအယူဆရှိပါတယ်လို့ပြောတယ်အဲ့ဒီမှာသူတို့ကလည်းမခေတဲ့ပုံကိုယ်တွေကိုပြန်ပြီးတော့တွေ့တာပဲနော်အဲ့တော့ဒီမှာတတိယရဲ့ပြောလို့ချင်းအယူဝါဒလေးပြန်ပြောမယ်နော်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားမှန်သမျှမမြဲဘူးမမြဲတဲ့တရားတွေကဒုက္ခပဲ ဒါရှုမှမှသိတယ်နော်ဒီတိုင်းတော့မသိနဲ့ဘယ်ရာမရှုရှုမှကြီးရှုမှကြီးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါတွေ့လိမ့်မယ်နော်ချို့ကြဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကြအိဋ္ဌမြင်ဒုက္ခလည်းမြင်သွားတော့ထို့သဖြင့်တော့ဒီခန္ဓာကိုယ်ကြီးရဲ့ဒုက္ခတွေကိုပယ်ချင်းကြည့်ရင်ဘုန်းကြီးတို့မြင်လွယ်လဲယောဂဝင်တာဖြစ်တဲ့ချိန်အသက်ကြီးလို့အမေမဆောင်ဖြစ်လာကြီးတိုင်ဒုက္ခပို့ထင်ရှားတယ်နော်အဲ့ဒီလိုခန္ဓာကိုယ်ရဲ့ယုံ nant တရားတွေရဲ့အိဋ္ဌကို လည်းမြင်ရမယ်မြင်အောင်လည်းကြည်တာမယ်ဒုက္ခလည်းမြင်အောင်ကြည်တာမယ်အဲ့လိုမြင်အောင်ကြည်တာရင်တော့ဩဒီတရားတွေကငါမဟုတ်ပါလားငါဥစ္စာမဟုတ်ပါလားငါခန္ဓာကိုယ်မဟုတ်ပါလားငါအချင်းငါလည်းမဟုတ်ပါလားဒါသဘောပေါက်လားငါရအတ္တကောင်ဆိုတာမဟုတ်မရှိပါလားဒီလိုမြင်လာတာကိုပြောတာသူပြောချင်တော့အဲသူကဒါတထေးရဲ့ယူဆမြင်မယ်နော်ဗုဒ္ဓဘာသာတဝုတယောက်ရဲ့အမြင်ပဲဒါတွေက တထေးရရံကောင်ပြောတော်မူပြီးဘုန်းကြီးတို့ဒီနဗျာမနဲ့လည်းပြောပါမယ်အနတ္တလက္ခဏာတုတ်ဒီဒီတုတ်ထရအတိုင်းပြန်ပြောတာနိတမမနိသောမတိနမေသောအထာဒီယထာဘုဒ္ဓံသမပညာယဓာတ္တဒီတိုင်းပြောသွားတာနော်အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားမှန်သမျှမမြဲဘူးဘယ်ရာမဆိုဘောယုံနာမှန်သမျှအကြောင်းအကျိုးဆက်ဆက်ဖြစ်တော့မမြဲဘူးမမြဲတဲ့တရားတွေဒုက္ခပဲဒုက္ခမှန်သမျှတွေဟာနိတမမ ငါမဟုတ်ဘူးနေသောမသမီးဟုတ်လားငါ့နေတမမငါဥစ္စာမဟုတ်ဘူးနေသောနေသောမသမီးငါမဟုတ်ဘူးနမေသောအတ္တအတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးဒီလိုပြောသွားအဲ့ဒီခါကျတော့ဗရဝိုက်တွေကလည်းမခေဘူးပေါ့ဗျာသူတို့ကဘာပြောတထေးကြီးတဲ့ဒီလိုဆိုရင်တထေးကြီးပြောတာသင်္ခါတရားမှန်သမျှအကြောင်းကျိုးဆက်ဆက်မှန်သမျှဖြစ်ပေါ်လာတဲ့တရားမှန်မမြဲဘူးမမြဲတဲ့တရား အာဒုက္ခပဲတတိယလို့ပြောတယ်ပေါ့အဲသူတို့ဝေဖန်ထားလည်းရှိတာဟုတ်ကိုလိုတို့ဟာတဲ့ဒုက္ခကြီးဆွဲကင်နေတဲ့ပုံကိုယ်တွေပဲဒုက္ခကိုညှိတွယ်နေတဲ့ပုံကိုယ်ပဲပဲလို့သူကဝေဖန်ထားတာအဲသူတို့ကလည်းအဲ့ဒါပြန်ကင်တယ်တတိယလည်းခုနအကြောင်းကြောင့်ဖြစ်ပေါ်လာအကျိုးမှမမြဲဘူးမမြဲတော့ဒါဒုက္ခပဲဆိုတော့ဒုက္ခလိုက်ဒုက္ခနောက်လိုက်နေတာဘာထုလို့တော့လို့အဲ့လိုမေးတာသူတို့လိုပဲပေါ့ ဒုက္ခတရားအောင်လိုက်နေတာပဲအဲသူတို့အဲ့လောက်တွေရက်နေတာဟုတ်အဲသူတို့လည်းတတိယလည်းဘာတို့တော့အဲ့မှာတတိယဘာပြောလဲဆိုသူတရားလေးခုနလေးပြန်ပြောတယ်အကြောင်းတရားကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားသုံးဖို့ယုံ nant တရားသင်္ကရာတရားမှန်သမျှပေါ်ပြီးပြောက်ဖြစ်ပြီးပြတဲ့အတွက်ဒါအိဋ္ဆပဲအိဋ္ဆမှန်သမျှကလည်းနော်ဆင်းရဲတဲ့ခံခက်တဲ့မလို့ခြင်းတော့ဒုက္ခပဲအဲ့ဒီအိဋ္ဆဒုက္ခတရားတွေကို ဒါငါမဟုတ်ဘူးလို့လည်းမြင်တယ်အဲ့ဒီတရားတွေငါဥစ္စာမဟုတ်ဘူးငါဥစ္စာငါသားငါသမီးငါကိုဒီလိုမဟုတ်ဘူးဒီလိုလဲညာနဲ့မြင်တယ်ပြီးတော့ဒီတရားတွေကငါအတ္တကောင်မဟုတ်ဘူးဆိုရင်သူကညာနဲ့မြင်တယ်ဒီလိုမြင်ုံနဲ့မကဘူးတဲ့ဒီဒုက္ခတွေကလွတ်မြောက်ကြောင်တရားတွေကသူကသိတယ်အဲ့လိုဆက်ပြောတော့တရားတော်သူမညာဖွညာရသည်ဒီကိုပြောတာပါလွတ်မြောက်တော့သူကျင့်ထားတယ်နော်ဒီပေါ်မှာစွဲမနေဘူး အဲ့လိုပြောလိုက်အဲ့လိုပြောလိုက်တဲ့အခါမှာသူတို့ဟာလက်တွေပိုင်းနဲ့ပြောလိုက်တဲ့အခါကျတော့ခုနပရပိုက်တရားဘယ်သူမှဘာမှမပြောတော့ဘူးအလိုကငြိမ်သက်သွားကြတော့ဒါကြောင့်မို့ဗုဒ္ဓရဲ့ယူဆဆိုရင်ပြန်ပြောမယ်နော်ဗုဒ္ဓယူဆကိုဒါတွေကောက်ချက်ချရင်ဘာပြောရလဲဗုဒ္ဓဘာသာရဲ့ယူဆကအကြောင်းကျိုးလက်ခံတဲ့ယူယူဆနော်ဒီလောက်လေးတွေတော့ရပ်နေတာမဟုတ်ဘူးပေါ့ဗျာ ဒီအကြောင်းကျိုးသိပြန်တော့ပဲဘုန်းကြီးတို့ဒီအကြောင်းကျိုးဖြစ်တဲ့တရားတွေကိုအနိစ္စဒုက္ခအနတ္တသိအောင်လည်းရှုတယ်နော်အဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်နဲ့တရားဖြစ်ခတ်တဲ့သဘောခတ်တဲ့ပြောင်းဒါတွေသိအောင်ဥရပြဉာဏ်ပိုင်းအပြည့်ကြီးတဲ့မြင်အောင်လို့ဒီလူလူလိုပေါ်ဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်အောင်လုပ်ရတယ်တက်သွားပြီဆိုရင်ဒီပေါ်မှာငါသူတော်ဘာယောက်ျားမိန်းမအစွဲမရှိတော့ငါ့ အာငါဥစ္စာအဆွဲမရှိတော့အတ္တကောင်ဝိညာဉ်ကောင်အဆွဲမရှိတော့ဉာဏ်တွေမြင့်တက်သွားလိမ့်မြင့်တက်သွားလိမ့်မြင့်တက်သွားဒီဆွဲတွေကပြုတ်သွားလိမ့်သောတာပတိမဉ္ဇဉ်ဘုရားဒီဆွဲတွေကလုံးဝလွတ်မြောက်သွားတယ်အဲ့မှာဘောကလွတ်မြောက်သွားတယ်လွတ်မြောက်သွားတဲ့အခါကျတော့ဒီလွတ်မြောက်သွားတဲ့အထိငါသိမြင်တယ်ဒီလောက်ထိပြောလိုက်တော့ပြောလိုက်တဲ့အခါကျပြေခုနပြိပိတအားလို့ငြိမ်ကြသွားတယ် ငြိမ်ကြသွားတဲ့အခါမှာတထေကြီးကထပြီးပြန်လာခဲ့တယ်ပေါ့နော်အဲ့တော့ဘုရားဘာသာတရားရဲ့ယူဆမြင်ကိုပြောပါဆိုရင်အကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားပေါ့ပြောရတော့အကြောင်းအကျိုးလက်ခံတဲ့အယူဆဒါလေးမှတ်ထားမယ်နော်အဲရှင်းရှင်းလေးနားလည်အောင်ပြောကောင်းတာလို့ရင်ကောင်းကျိုးရတယ်ဆိုတာလို့ရင်ဆိုးကျိုးရတယ်ဒါကိုပြောချင်တာပါဗုဒ္ဓရဲ့ယူဆအကြောင်းကျိုးလက်ခံတာဝါရပဲနော်ဒါကြောင့်မို့ အခုပရိစ္ဆသမုပ္ပါတရားဆိုအကြောင်းကျိုးတရားတွေပဲဘုန်းကြီးတို့ပဋ္ဌာန်းတရားဆိုလည်းအကြောင်းကျိုးတရားတွေပဲသစ္စာလေးပါးပဲကြည်လဲအကြောင်းကျိုးတရားပဲဒါတွေပဲဟောတာပဲနော်မှတ်ထားရတော့ဒီဟာရင်လားဆိုတော့နော်အကြောင်းမရှိဘဲနဲ့သူ့အတူဖြစ်တဲ့တရားဆိုရင်ဒါဘုရားဝါဒမှားအဲဆိုရင်ဒီယူဆမှားနေဒါဘုရားတရားမဟုတ်နောက်တစ်ခုပေါ့ဗျာဘုန်းကြီးဒီမှာတုတ်လေးတတုံနဲ့ညီပြောပါမယ်အဲ့ဒီနာရဝိတ္ထေကြီးကိုဟောတဲ့ တုတ်နဲ့သူကကပ်ရပါပဲနောက်နောက်တာတတုတ်ပေါ့အဲ့ဒီနောက်မှာပါတဲ့တုတ်တုတ်တတုတ်ရှိအဲ့ဒါကတော့သူကဝိဇိယမာဟိတာတုတ်လို့ခေါ်တယ်သူကလည်းတထေတူပဲနော်သူကတော့ဘယ်လိုဖြစ်သူ့ရဲ့အကြောင်းအရာလေးကတော့မြတ်စွာဘုရားရဲ့ချိန်မှာစံပါမြို့ကကရာရေကန်နာလေးမှာတရင်သုံးတယ်စံပါမြို့နဲ့ကကရာရေကန်ခဝဝေးပါဘုန်းကြီးတို့နိကုလပိတာတုတ်အဲ့ဒီအဲ့ဒီဟာနဲ့သူတို့အဲ့ဒီမှာအဲ့ဒီမြို့ပဲ အဲ့ဒီမြို့ပေါ်မှာဝဇိယဝစီယမာဟိတဆိုတဲ့တထေတဝရှိတာပေါ့ဗျာအဲတထေတဝကိုလိုပဲဘုရားကသူတို့မျိုးရောက်လာတဲ့ချိန်သူတို့မျိုးအနီနာကကက္ကရာကြီးကံဘေးမှာ တရင်တုံးနေတဲ့ချိန်ဘုရားစီဖူးမြော်ဖို့နေ့လယ်ချိန်တော့သွားတာသွားတဲ့အခါကျတော့ဒီလိုပဲချိန်ကစောနေတဲ့အခါတထေအရိယာသူတော်ကောင်းဆိုတော့ ဖရာစီမသွားလို့မသွားဘူးခုနနာရမင်းတစ်ချိန်လို့စဉ်းစားပြီးတော့ဘုရားဒီချိန်တော့သမပဝင်စားနေတဲ့ချိန်ပဲသွားလို့မဖြစ်သေးဘူးဆိုပြီးတော့အဲ့ဒီကိုမသွားဘူးဗျဘယ်သွားလဲဆိုခုနလိုသူတို့မြို့မှာလည်းပြပိုက်အကြောင်းနေရာရှိတာမြို့နာကတ်နေအဲ့ဒီအကြောင်းတွေကိုသွားတယ်တတိကဘုရားရဲ့တပိသားတော်ကမြင်တော့သူတို့တွေကအဲ့ဒီလိုချင်းချင်းထိမ့်သိမ့်ပြီးတော့တိတ်တိတ်ဆိတ်ဆိတ်နေကြတော့အဲသူတို့နဲ့သွားပြီးထိုင်စကားပြောတယ် အဲတွေ့တွေ့ချင်းသူတို့ကထုံးစံတိုင်းပေါ့မေခွန်းနဲ့မေတတ်တဲ့ပုံကိုယ်တွေဆိုတော့ဒီတထေကိုဝဇိယမာဟိတဆိုတဲ့တထေကိုမေးတယ်တထေတဲ့အဲတင်းရဲ့ဆရာရာဂေါရမချိုးချံတဲ့အကျင့်ရှုတဲ့ပုံကိုယ်တွေကိုပြစ်တင်နေကဲ့ရတယ်လို့နော်ချိုးချံတဲ့ရှင်ကြီးခေါင်းပါတဲ့အကျင့်ရှုပြောလို့တစ်ဖက်သားပြောင်းလို့ပြောင်းနေရှုံချတယ်လို့ပြောဆိုကြတယ်အဲ့ဒါမှန်သလားလို့မေးတာပြီးတော့ တထေးကဘာပြောလိုက်လဲဆိုတော့အရှင်ဘုရားတို့တဲ့မြတ်စွာဘုရားက ချိုးချံအကျင့်ဟုသမျှကိုမကဲ့ရပါဘူးတဲ့အပြစ်မပြောပါဘူးတဲ့ချိုးချံတဲ့အကျင့်ရှိသူ ခေါင်းပါတဲ့အသက်မွေးခြင်းရှိအလုံးကိုတစ်ဖက်သာပြောင်းလောင်ရှုတ်ချရင်လည်းမပြုပါဘူးတဲ့ဒါမြတ်မြတ်စွာဘုရားကကဲ့ရင်တဲ့ကဲ့ရတဲ့တဲ့ကိစ္စကဲ့ရပါတယ်တဲ့အပြစ်တင်တဲ့ကိစ္စအပြစ်တင်ပါတယ်တဲ့ချီးမွမ်းတဲ့ကိစ္စချီးမွမ်းပါတယ် မြတ်စွာဘုရားကဒီအကြောင်းအရာတွေကိုခွဲခြားဝေဖန်ပြီးမှပြောဆိုတယ်ပြုလုပ်တယ်အဲ့ဒါကြောင့်မြတ်စွာဘုရားဝိပစ္စဝါဒရှိပါတယ်ဒီအရာမှာမြတ်စွာဘုရားတစ်ဖက်သာပြောဆိုတာ ပြုလုပ်တာမရှိဘူးဧကန်တဝါဒမဟုတ်ပါဘူးအမှတ်တာနော်ဘုန်းကြီးတို့ရဲ့ဝါဒကဘာလဲစဉ်းစားဝေဖန်ပြီးလက်ခံတဲ့ဝါဒဒါပြောချင်တာဘာပဲလှုပ်လို့ဘာပဲပြောပြောဘာပဲတွေ့တွေ့ခုဘုန်းကြီးပြောတာအစားပြီးတော့ ဘုန်းကြီးကစာပေကျမ်းဂန်နဲ့ပြောနေတာမှန်တယ်မဟုတ်ဘူးကိုယ်ပိုင်ဉာဏ်နဲ့စဉ်းစားမယ်စဉ်းစားပြီးမှလက်ခံအဲ့မှာကိုယ်အကျိုးရှိတယ်တချို့ကြောင့်မဟုတ်ဟာဒီဘုန်းကြီးနာမည်ကြီးလို့အာဒီဘုန်းကြီးတော့တကယ်ပုဂ္ဂိုလ်မို့အဲ့ဒီလိုမဟုတ်ဘူးကိုယ်ပိုင်ဉာဏ်နဲ့စဉ်းစားပြီးလက်ခံအဲ့ဒါမှကိုယ်အသိဉာဏ်တိုးတက်တယ်ချို့ကြောင့်စဉ်းစားအိမ်မှာကိုယ်အသိဉာဏ်ပွင့်ထွက်သွားမယ်ဆိုရင်အတော်တော်ကိုကြိုးများတယ်တက်တက်လုံးဆွဲသွားတယ်ချို့ကြတော့ပြောသမျှနာယူပြီးတော့ ဘာမှစဉ်းစားဝေဖန်မှုကမရှိဘူးအဲကြောင့်မှတ်တာနော်ဘုန်းကြီးတို့ဒီဖရာဒါနဲ့ပတ်သက်ပြီးတော့အများကြီးပါပြောသွားတာဒီတောက်တွေအများကြီးရှိပါတယ်အဲတော့ဖရာရှင်ဝါဒခုနအကြောင်းကျိုးလက်ခံတဲ့ဝါဒဗုဒ္ဓဘာသာရဲ့ဝါဒဘာလဲမေးသူများမေးဖြစ်တတ်ပါစေအကြောင်းကျိုးလက်ခံတဲ့ဝါဒနောက်တစ်ခုဗုဒ္ဓဝါဒဘာလဲမေးရင်ဝိပိစဝါဒစဉ်းစားဝေဖန်ပြီး လက်ခံတဲ့ဝါဒဝိပိစရေးရတယ်နော်ဝါယီလုံးတင်ဝိ ပါကုံဇာခွဲနှလုံးဆင့်ဝိပစ္စဝါဒလို့ခေါ်တယ်။ကြောင်းကျိုးစဉ်းစားဝေဖန်ပြီးလက်ခံတဲ့ဝါဒဝိပစ္စဝါဒဒါလေးကမှတ်ထားပါသူများမေးလာပြောတော့ပဲ။ကြောင်းကျိုးလက်ခံတယ်ဆိုတာကခုနတာမန်လက်ခံတော့မဟုတ်နော်။ဉာဏ်နဲ့သိမြောင်အထောက်ရတယ်။တချို့ကြဆရာတို့ဟောပြောနေခုနကသစ္စာလေးပါဒါကြောင်းကျိုးတရားတွေပြိဿသမုပ္ပါဒါကြောင်းကျိုးတရားတွေပဋ္ဌာန်းတရားကြောင်းကျိုးတရားတွေ တချို့ကနာယုံနဲ့ကျေနပ်နေတယ်ဟောပြောနာယုံလေးလာုံနဲ့ကျေနပ်အဲ့လောက်တည်းကာဘုန်းကြီးကဒီကြောင်းကျိုးဖြစ်တဲ့တဘာဝတွေကိုညံနဲ့မြောင်အထောက်ရမှာဒါကြောင့်မို့ပထမဆုံးဘုန်းကြီးကတရားကျင့်တဲ့ကံမှာရုပ်တဘာဝနာမ်တဘာဝမြောင်အထောက်ဒုတိယပါလေကြောင်းကျိုးတဘာဝမြောင်အထောက်ဒါတွေကဏ္ဍတိုက်တွန်းရတယ်ညံနဲ့မြောင်အထောက်ရတယ်နားနေုံနဲ့ကျေနပ်မှာမဟုတ်ဘူးလေးလာုံနဲ့ကျေနပ်မှာမဟုတ်ဘူးအဲ့ဒါပြောချင်တယ်နော် အရာလုံးအကြောင်းကျိုးဆက်ဆက်ဖြစ်နေပါလားကိုယ်ပိုင်ညာနဲ့သိအောင်ကျင့်ရမယ်ကိုယ်ပိုင်ညာနဲ့အကြောင်းကျိုးဆက်ဆက်ဖြစ်ပုံမြင်သွားပြီတဆင့်တက်ကျင့်ရမယ်ဒီအကြောင်းကျိုးဆက်ဆက်ဖြစ်နေရုံဏတရားတွေပေါ်ပြီးပြောဖြစ်ပြီးပြဖြစ်ပေါ်ပြီးပြောဖြစ်ပြီးပြဒါတွေအနေဆလည်းမြောင်ကြည့်ရတယ်ပေါ်ပြီးတော့ဖြစ်ပြီးပြတဲ့တရားတွေဟာမလိုချင်တဲ့အခန့်ခက်တဲ့ဒုက္ခသဘောတွေလည်းမြင်အောင်ကြည့်ရတယ်နော်ပြီးတော့ဒီဟာတွေကကိုဖြစ်စလို့မဖြစ်ပဲဖြစ်စလို့ဖြစ်နေတဲ့ အနတ္တသဘောလည်းမြင်အောင်ကြည့်ရတာပေါ့အဲ့ဒီလောက်ထိမြင်အောင်ကြည့်ရမှာဒါဝိပဿနာဉာဏ်ပိုင်းနဲ့ပြောနေတာနော်ပထမဆုံးဘာဖြစ်ရမလဲယုံနာတဘာဝတွေမြင်အောင်ကြည့်ဒါနာဝတွေပါပြိစေတာဉာဏ်ကိုရည်ပဲပြောတာအဲ့ဒီတိုင်ပြောတာအဲ့ဒီတိုင်ဖြစ်အောင်ကြည့်ရမှာနာယုတ်တွေကွဲကွဲပြားပြားသိတဲ့ဉာဏ်ဖြစ်အောင်ကျင့်ဉာဏ်နဲ့သိအောင်ကျင့်ဒုတိယအကြောင်းကျိုးမြင်အောင်ကျင့်ရမယ်ဒါလည်းဉာဏ်နဲ့သိအောင်ကျင့်ရတာဒါလေးမှတတိယအကြောင်းကျိုးဆက်ဆက်ဖြစ်ရုံဏတရားတွေ အိဋ္ဌဒုက္ခအနတ္တတောင်းမြင်ရမယ်အနိစ္စမြင်မမြဲတာမြင်မာနလိုလိုကွာသွားလိမ့်မယ်ဟောငါဆိုတာလိုလိုပြုတ်ကျသွားလိမ့်မယ်ခန္ဓာကိုယ်ရဲ့ဒုက္ခမြင်ရင်တဏှာလိုလိုကွာသွားလိမ့်မယ်ဒုက္ခမြင်ဘယ်လိုကျင်တော့မလဲဒုက္ခမမြင်လို့ဘုန်းကြီးတို့ဒီခန္ဓာကိုယ်နှစ်သက်သဘောကျတော့ဘုန်းကြီးရောလူရောခန္ဓာကိုယ်ရဲ့အနတ္တမြင်အတ္တထိတိအတ္တကဝိညာဉ်ကောင်ဆိုအလိုလိုကွာကျသွားတယ်ပြုတ်ကျသွားတယ်ဒါသမတ္တဉာဏ်ပဲ အဲ့ဒီကနေတဆင့်တက်ပြီးတော့ဘုန်းကြီးတို့ဉာဏ်လေးအစစ်စစ်မြင့်သွားအောင်လုပ်ရမယ်နော်အဲ့ဒီလိုလေးမှတ်တာအဲ့တော့ဒီတတိယဘလောက်ထိပြောသွားလဲဆိုသူကဒီဒုက္ခလောက်တွေရပ်နေတာမဟုတ်ဘူးဒီဒုက္ခလွတ်မြောက်ရာဒုက္ခတွေအဆုံးသတ်တဲ့အော်ကသူသိတယ်ဆုံးသတ်တဲ့နိဗ္ဗာန်ကိုသူသိတယ်နော်ဒီအကျိုးကြောင့်ဆက်ဆက်ဖြစ်တဲ့သင်္ကရာတရားတွေမှာနှစ်သက်နေတဲ့ဒီဒဏ္ဍာကိုပယ်ထုတ်နိုင်ဒုက္ခလို့ဆုံးသတ်သွားတယ် ဒုက္ခလွတ်မြောက်သွားတယ်ဒီအထိသူသိတယ်ဒါပြောချင်တော့အဓိကတော့သစ္စာလေးပါသိပြီးတော့မညာဖွညာရသွားတဲ့အကြောင်းပြောတာပါအဲ့ဒီလိုပြောသွားပြီးနောက်ပိုင်းမလုပ်လဲဆိုတော့တတိယပြဘဲကျောင်းကနေပြန်လာပြန်ပြီးတော့ပဲသွားလဲစေတုံကျောင်းတော်သွားပါတယ်ဖျားသေးရောက်ဖျားရှ िख ိုးဒီခိုးပြီးတော့စောစောကသူပြဘိုက်တွေနဲ့ပြောခဲ့တဲ့အကြောင်းအရာတွေကိုမြတ်စွာဘုရားကိုရှောက်ထားပါတယ်မြတ်စွာဘုရားက သူပြောတာမှန်တဲ့အတွက်ဒါတို့ခေါ်ပါတယ်ဒါတို့ခေါ်တရားဟောတတိပြန်သွားတဲ့အခါမှာအဲတတိရေမြောင်မိတ်မှာနာတော့ရင်တတိလိုပဲတဲ့တခြားကစန့်ကျင်ဘက်အယူဝါဒတွေပြောလာရင်အဲ့ဒီလိုကြောင်းကျိုးကြောင်းနဲ့ကျိုးနဲ့ပြန်ပြီးဖြည့်ရှင်းရမယ်ဒီလိုမိတ်နေပေါ့ဗျာနော်အဲ့တော့ဒီနေ့ပြောချင်တာကဘာလဲဆိုတော့အဲ့ဒီ ကြောင်းကျိုးဝါဒဆိုတာတာမန်သိယုံနဲ့မဟုတ်ဘဲနဲ့ဉာဏ်နဲ့သိအောင်ကျင့်ရမယ်ဆိုတာဒါလေးဘုန်းကြီးပြောချင်တယ်နော်ဒီဉာဏ်နဲ့သိအောင်ကျင့်တဲ့အခါမှာသူများပြောအောင်နဲ့မตายရပါနဲ့မကျေနပ်ပါနဲ့ဆိုတာဒါလေးပြီးတဲ့အခါကျတော့ဘုန်းကြီးတို့အရိယဝါဒတရား10ပါးပြောမယ်နော်ဒါအယူဆဟောင်းတွေးမြင်ဟောင်းနေစွန့်လို့ဖို့ဆိုတာဉာဏ်နဲ့သိမြင်အထောက်အမယ်ဒါကိုပြောချင်တော့ဘုလိုတော့ဒီဟာတွေကခက်ပါတယ်စွန့်လို့ဖို့အပြောလွယ်တယ်တကယ်မစွန့်လို့ဖို့ နော်အများကြီးပေါ့လေခွန်ကြီးတို့နိုင်ငံမှာဟောဒီမှာရှိတဲ့လူတွေဟောတူတယောက်သေးပါအဲ့ဒါပြဿနာတဲဆိုတာပဲဒီယူဆာကမရှိဘူးရှိတယ်ဆိုတော့ကြာပေါ်လာတာဟာဘယ်လိုလုံးသိနေဘယ်ဝါလုံးသိနေရှုပ်ရှက်ကန်နေအဲဒီပြီးတဲ့ခါကျတော့နံပါတ်ခွန်ကရှုပ်ထွေးနေတဲ့အယူဆဟိုနံပါတ်5ပေါ့နော်အတွေးဟောင်းများကိုဆွန့်လို့ရမယ် အရိယသူတော်ကောင်းတွေကြတော့အတွေ့ဟောင်းအယူဆအောင်တွေမရှိတော့ဘူးအတွေ့အသေးအမြင်သေးပေါ့ကိုယ်ပိုင်ညာနဲ့မြင်သွားပြီကိုအဲ့တော့အယူဆအောင်တွေမရှိတော့နောက်တစ်ခုကနံပါတ်6နံပါတ်6ကြပါလဲဆိုတော့ဒီရှားဖွေမှုအလုံးကိုပယ်ရမယ်မြတ်စွာဘုရားအရိယသူတော်ကောင်းတွေအဲ့လိုနေသွားတာပါဠိလိုပြောနေတမဝေယတထေတနောရှားဖွေမှုအလုံးကိုပယ်ရမယ် ရှားဝင်မှုက၃မျိုးရှိတာပေါ့ဗျာ။ဘာတွေလဲဆိုတော့ကာမေတနာအပျော်အာယုံ အပျော်ကာမဂုဏ်တရားတွေအပျော်အာယုံတွေပေါ့အစင်အာယုံ အနတ်အာယုံအတန်အာယုံအစင်အာယုံ အနတ်အာယုံအနတ်အာယုံဒါတွေရှားဖွေတာစားစရာအာယုံတွေပစ္စည်းကောင်းကောင်းပေါ်ဝင်နေဘာဖြစ်လို့ဒီအာယုံတွေရှားဖွေလဲဆိုနှစ်သက်သဘောကြတော့ตาရတော့အဲဒါကြောင့်ရှားဖွေတယ် ဒီအရိယသူတော်ကောင်းတွေကြအဲ့ဒီရှာဖွေမှုအကုန်လုံးရပ်တော့ပယ်တော့ကျင့်တာရပ်တော့အဲတော့ဒီအပြောအောင်တွေရှာဖွေတာကိုပယ်ရမယ်ကျင့်နေတဲ့ပုံကိုကြဒါတဏ္ဍမြပယ်ရတော့ဗျာဒီချက်ပါမှာကျင့်နေတဲ့ခိုက်တာမှာတော့ဒီဟာနဲ့ပတ်သက်ပြီးတဏ္ဍမြပယ်နေအောင်ကြိုးစားပေါ့ကျင့်နေတော့ဒါပယ်ပြီးသားဖြစ်တော့နောက်တစ်ခုကဘဝေတနာဘဝတွေကို အပြောအောင်နေပယ်တယ်လို့ဘဝတွေကိုလည်းရှာဖွေမှုပယ်ရမယ်ခုကြဘုန်းကြီးတို့ကမညံဖုန်ညာမရသေးဘူး။အိုးလူဘကောင်းလေးနေလို့နတ်ဘကောင်းလေးနေလို့ဗြဟ္မာဘကောင်းလေးနေလို့အဲ့ဘဝတွေမျောပြီးတော့လုံနေကြတော့ဗောဗျာ။မျောပြီးလုံနေတာကိုဘဝေဒနာဘဝတွေကိုရှာဖွေတယ်လို့ပြောတယ်နော်။ခုနကာမေဒနာဒီအပြောအဝနေပတ်သက်ပြီးတော့သူကအစင်းစင်း လွတ်မြောက်တယ်ပေါ့ဗျာဘုန်းကြီးတို့ဘုရားဘာသာတရားအထုတ်ဒါတွေကတရားအထုတ်မှဒီဟာတွေကပယ်လို့ရပါတယ်နော်မဆိုပါတော့ဒီကာမေတနာဆိုတာတော့ကာမတဏှာနဲ့ပတ်သက်ပြီးပြောတာပါအနာဂံရောက်မှသာလေဒီအပြောအာယုံ၅ပါးလို့ကကာမတဏှာလုံးဝပယ်သွားတော့ပေါ့သောတာပန်သက္ကရာကံတို့ကြလုံးဝမပယ်သေးသောတာပန်ပယ်တာဒိဋ္ဌိနဲ့ဝိသေကိစ္စပယ်တာပေါ့ဒိဋ္ဌိဆိုတာလေလောဘအကုန်မပယ်သေးဘူး လောဘတဝက်ပဲပဲတော့ဒိဋ္ဌိတံပြုတ်ပဲပါတော့ဝိပြုတ်ကကြံနေသေးတယ်အဲ့လိုမျိုးတရားကံလည်းမပယ်သေးဘူးအနာကံရောက်မှဒီကာမတဏအပြုတ်အာဝဏီကအကုန်ပယ်သွားတော့အဲ့ဒီကြမှာငြိမ့်သွားတာရှားပွေမှုကရပ်သွားတယ်ပေါ့ပြီးတော့ဘဝေဒနာဘဝတွေရှားပွေမှုကရပ်တာတော့ယဟန္တာဖြစ်မှရပ်တယ်အနာဂံပုဂ္ဂိုလ်မှာလည်းသူကအနာဂံပုဂ္ဂိုလ်ဘဝနဲ့သွားမယ်ဆိုရင်တော့ရူပဘုံအရူပဘုံတွေအလိုရှိနေသေးတယ် အဲ့ဒီမှာရောက်ရအောင်မှာပဲဒါကြောင့်မို့ဘဝဘဝတွေကနေလုံးဝရပ်သွားတာတော့ရမ်းပြန်ဖြစ်မှပယ်သွားမယ်ရပ်သွားမယ်ဒါမျိုးမှတ်ထားနောက်တစ်ခုကတော့ဗြဟ္မစရိယေတနာအကျင့်တွေကိုရှာဖွေတာပေါ့ဗျာဟိုကျင့်အကောင်းလေးနင်းတို့ဒီကျင့်အကောင်းလေးနင်းတို့ဟိုဆရာအကောင်းလေးနင်းတို့ဒီဆရာအကောင်းလေးနင်းတို့လိုက်ရှာနေတာတကယ်မကျင့်ဘူးဗျာအဲအဲ့ဒါလည်းပြဿနာတစ်ခုပဲဒါလေးသတိထားဖို့ပေါ့နော် အပြောကောင်းရင်သွားမယ်နာမည်ကြီးရင်သွားမျိုးရင်းနဲ့သွားနေတာသူပဲဆရာတော်ကပဲပြောပြောဘလောက်ပဲဟောကောင်းကောဘလောက်ပဲပြောကောင်းကောဘုန်းကြီးတို့မကျင့်ဘာမှမဖြစ်ဘူးเนาะအဲ့ဒါလေးမှတ်ထားအသိဉာဏ်ရှိအောင်ကျင့်ရတယ်အသိဉာဏ်ရှိမှ ကိုယ့်အတွက်ကြိုးရှိတယ်ဟိုကတော့အပြောကောင်းတော့နားထောင်လို့တော့ကောင်းတာပေါ့ဗျာဘုန်းကြီးတို့ကြိုက်တာပဲနားအပြောကောင်းတဲ့ပုံကများဆိုနားထောင်ရတာအဲ့လိုမျိုးတကယ်တကယ်ကြကိုယ့်အသိဉာဏ်နဲ့မှာ ဘာမှအသိဉာဏ်မဖြစ်ဘူးဆိုရင်တော့ဘာမှမထူဘူးပေါ့အသိဉာဏ်ဖြစ်ဖို့ဆိုကျင့်မှနော်မကျင့်မဲနဲ့ဘာမှဖြစ်ဘူးဒါကြောင့်ဘာဖြစ်လဲဆိုဒီအကျင့်ရှာမဖို့ကလည်းမဆုံးနိုင်ဘူးဗျနော်အဲ့ဒါတွေကတော့သောတာပန်ဖြစ်သွားရင်တော့အကျင့်ရှာဖွေမှုကရသွားမှာပဲသောတာပန်မဖြစ်သေးတော့ဟိုဆရာကောင်းလေးနုံတို့ဟိုကမ္မဏဆရာကောင်းလေးနုံတို့လိုက်နေကြမှာပဲအဲ့ဒါလေးမှတ်ထားမယ်နော် ဟိုချင်းကဟိုလိန်တို့ဒီချင်းကဟိုလိန်ဟိုဆရာတော်ကပြောတာဟိုလိန်တို့ဒီဆရာတော်ကပြောလိန်တာဟိုလိန်တို့ဒါတွေမဲ့လုံးချရိုက်နေမကြည့်ရင်တော့မသိဘူးပေါ့ဗျာမသိတော့လေသူပြောသမျှလေးနဲ့ตาရားနေတာအဲသူဆုံးဖြတ်သမျှလေးနဲ့ပဲကိုယ်အရိယာထင်လို့ထင်ဒါမျိုးတွေဖြစ်တတ်တယ်နော်အဲ့ဒီလိုမဟုတ်ဘူးနော်ကိုယ်တိုင်ကျင့်အောင်ကိုယ်တိုင်ကျင့်မှကိုယ်တိုင်သိမယ်ကိုယ်တိုင်သိပြီးမှဝိပဿနာဉာဏ်နဲ့စဉ်စဉ်စဉ်စဉ်တက်သွားပြီးဆိုမှဒီ အကျင့်တွေရှာဖွေမှုကရပ်သွားမယ်ဘလောက်ထိတရားမလဲဆိုတော့သောတာပန်ဖြတ်သွားမယ်သောတာပန်ဖြတ်သွားရင်နော်ခုနဒိဋ္ဌိပယ်သွားပြီဟုတ်ဗျာဒိဋ္ဌိပယ်သွားတော့အကျင့်ရှာဖွေမှုကမကောင်းတဲ့အကျင့်ဟိုအကျင့်ဟိုလိနုံတို့ဒီအကျင့်ဟိုလိနုံတို့ရပ်သွားလိမ့်မယ်အဲ့ဒီလိုမှဖြစ်သေးရတော့ဒီမာကြီးတို့ဘုန်းကြီးတို့ဒီလိုပါဗျာဟိုဘုန်းကြီးကောင်းလင်းတို့ဒီဘုန်းကြီးကောင်းလင်းတို့ဟိုဆရာကောင်းလင်းဒီဒီလိုပဲချိန်ကုန်နေကြအောင်ပါအဲကြောင့်မို့အသိဉာဏ်ဖြစ်အောင်ကျင့်ပါဘုန်းကြီးတို့ဒါပဲတိုက်တွန်းနေတယ် နောက်တစ်ခုကတော့ဘာလဲဆိုတော့နံပါတ်9နော်နံပါတ်9ကြတော့ရှုပ်ထွေးနေတဲ့အတွေ့အများကို မရှိဘူးမရှိဘူးမရှိခြင်းအနာဝိလသင်္ကပ္ပောပေါ့နော်ရှုပ်ထွေးတဲ့အတွေ့တဲ့နှလုံးသားထဲမှာမထားရအောင်ထားလိုက်မှတယ်နော်ဒါကာမဝိဝိတက်အတွေ့ဗျာပါဒဝိတက်အတွေ့ဝိညာဝိတက်အတွေ့အတွေ့တွေပေါ့အတွေ့စိတ်လို့ခေါ်တယ်နော်ဒီအတွေ့တွေကြာတော်တော်ပြယ်ပယ်ရခက်တယ် မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ကိုထိသိစိတ်စိတ်တရားဒါတွေလည်းရှိတယ်အတွေးမှန်သမျှကိုအတွေးစိတ်ခေါ်တယ်အတွေးစိတ်ကိုသုံးမျိုးခွဲသွားတယ်ပေါ့ကာမအတွေးဆိုရင်ကာမဝိတက်စိတ်ဗျာပါဒအတွေးကာမဝိတက်ဆိုခဏပြောအောင်နေတွေးတာမှာအာထုရင်အကုန်ပေါ်လာတတ်တယ်ဒါကိုနိုင်အောင်မှတယ်နော်ဒီတွေးတွေဝင်လာရှော့မချရအောင်ခါလေဝမ်းနေတဲ့စိတ်ပြက်စရာဒါတွေလည်းတွေးတယ်ဘုန်းကြီးတွေလည်းတွေးတာအဲ့တော့သိနေသိနေရပ်သွားတယ် အစပဲတော်တော်နဲ့မရဘူးအဲ့ဒါစိတ်မပြတ်နဲ့ဒါလူတိုင်းဒီတိုင်းပဲသွားတာဒီတွေးတွေကိုရပ်တော်မှနှလုံးသားမှာကြမ်းမနေစေနဲ့နှလုံးသားမှာကြမ်းနေကိုခမ်းမယ်ဒေါသအတွေ့ကြရင်လည်းကိုခမ်းမှာပဲလောဘအတွေ့ကြရင်လည်းကိုခမ်းမှာပဲနော်ဆိုရင်ကြောက်ဘူးဆွေးစရာရှိနေမှာပဲဘုန်းကြီးလောကလည်းရှိတယ်လူလောကလည်းရှိနေမှာပဲဒါတွေရပ်တော်ပြတ်တော်နော်ခုနရိယာသူတော်ကောင်းတွေကြဒီရှုပ်ထွေးနေတဲ့တွေးတွေကိုနှလုံးသားမှာဆွဲ ကြံမရမနေအောင်တခါတည်းရက်တော့ပြတ်တော့မှတ်ပြန်နော်အရိယသူတော်ကအဲ့လိုနေတာဘုန်းကြီးတို့တွေကတော့ဒီတွေးတွေပေါ်လာပါလို့လေခုနတတိနိုင်ညာနဲ့စောင့်ကြည့်ပါစပိုင်းတော့ဒီတွေးကတော်တော်နဲ့မရဘူးနော်စိတ်ဆိုတာခါတိုင်းလည်းလွတ်ထားတာဟုတ်တွေးကမရနဲ့ရအောင်ရအောင်လုပ်မယ်သိနေသူကဖြည်းဖြည်းနဲ့ရက်သွားတယ်ကြည်ကြည်ရရရရရခါရီလေးကြောင့်ဘုန်းကြီးဗာပြောပြလဲဆိုအတွေးရရသွားအတွေးရဒဏ်ရဒဏ်ကြက်တရလေနှလုံးသားမှာကြံခဲ့တယ်နော် ဟိုနေရတာဟိုမအီမလဲကြီးပေါ့မအီမသားကြီးကြံတာခါဒီရင်ထဲမှာမကြည်လင်ဘူးပေါ့ဗျာဒေါသအတွေ့ပဲဖြစ်ဖြစ်ပြင်းထန်လို့ရှိရင်လောဘအတွေ့ပဲဖြစ်ပြင်းထန်ဒီမှာကြံခဲ့တယ်အဲ့ဒါတတိထားနော်ပရမဒီအတွေ့ကိုပြောင်းရှုအဒီအတွေ့ပြောက်သွားရင်သူ့ရဲ့ဆဘက်ကဒီကြံခဲ့တယ်နှလုံးမှာကြံခဲ့တယ်အဲ့ဒါကိုဆက်ကြည့်နေအဲ့ဒါတတိပြင်းနဲ့ရောရောရောရောပပပပတော့ပြောင်းနော် ရှုပ်ထွေးနေတဲ့အတွေးတွေနှလုံးသားမှာမရှိစေနဲ့မကြံစေနဲ့နော်အတွေးတွေလည်းပြောင်းအောင်ရှုအတွေးတွေကြောင့်ဖြစ်ပေါ်လာတဲ့သူ့ရဲ့ side ဘက်ပေါ့သူ့ရဲ့ဒဏ်ရာဒဏ်ချက်တွေကိုလည်းရပ်တောင်ပြတ်တောင်ရှုနော်အဲ့ကြမှာရှင်းသွားတယ်ကိုရှင်းသွားရင်ကိုနေထိုင်ရတာကောင်းတယ်အဲ့ဒါလောက်ကြည့်လိုက်အဲ့ဒါလေးလည်းပြောခြင်းတယ်နောက်တစ်ခုကတော့ဗာလဲဆိုတော့နံပါတ်၈ကဝင်လေထွက်လေခြုံငိမ့်နေခြင်းတဲ့ ဝင်လေထွက်လေချုပ်ငြိမ်းအောင်ရှုရမှာနော်ဒါကတော့လုံးဝချုပ်ငြိမ်းဖို့ဆိုတာတော့သုဒ္ဓဆံရမှာသုဒ္ဓဆံရသည်တရားရှုမှရတော့သုဒ္ဓဆံရသည်သုဒ္ဓဆံရမှာပဲသုဒ္ဓဆံမရမချင်းရတော့ဝင်လေထွက်လေရမချုပ်ငြိမ်းပါဘူးချုပ်ငြိမ်းအောင်ရှုမှရမယ်အဲဒီနေ့ဒီလောက်ပဲတောင်းမယ်နော်6နိုင်ထိုးပြီးတော့ ဒီလောက်ထိအမှတ်ထားမယ်။နေပြန်မှာဒီဒါအာနာပါနနဲ့ပတ်သက်လို့နည်းနည်းဟိုအသစ်သမားတွေကကျင့်စဉ်တွေထပ်ပြောကြမှာ။အဲဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။